နေ့2020ခုနှစ်နိုမာလ9ရက်စနေနေ့ညနေ9နာရီချိန်ထေရဝါဒဓမ္မကမ္မထလမ်းစဉ်ပိုင်း65စေတနုပဒနာစေတနုပဒနာနဲ့ပတ်သက်ပြီးဆက်ပြောမယ်ပေါ့ဗျဒီနေ့စေတနုပဒနာနဲ့ပတ်သက်ပြီးထိန်းတဲ့စိတ်ထိန်းတဲ့နေရာမှာပေါ့ရှေးရှေးကသူတော်ကောင်းတွေဘယ်လိုထိန်းခဲ့ကြသလဲ စိတ်ဆိုတော့အကုန်လုံးဒီလိုတိုင်တာနဲ့မြိုင်နဲ့ထွက်ထွက်ထွက်ထွက်သွားတော့အဲ့ဒီထွက်သွားတဲ့စိတ်ကိုအတွေးစိတ်ကိုလည်းခေါ်တော့ဘူးဒီထွက်သွားတဲ့စိတ်တွေးနေတဲ့စိတ်ကိုရှေးရှေးကသူတော်ကောင်းတွေဘယ်လိုထိန်းကြသလဲဒါလေးပြောပြမယ်နော်ရှေးတုန်းကတေဟိုကျွန်းတနေရာပေါ့နော် မထေအတူနေထိုင်ကြတယ်အဲဒီနေထိုင်ကြတဲ့အခါမှာ ဒီဝါရင်းရောက်ရင်ဒုတွေမကောင်းတဲ့အတွေ့တွေမုံရအောင်မကောင်းတဲ့စိတ်တွေမဖြစ်ရအောင်အကုသိုလ်ဝိတ္တတွေမဖြစ်အောင်ပြောတော့ဗောဗျာကိုတန်တဲ့ကမ္မထံတစ်ခုခုပေါ့နော်မေတ္တာဘာဝနာတို့သုံးဖို့ဝိပဿနာဘာဝနာသမထဘာဝနာတစ်ခုခုနဲ့ကုသိုလ် မိတ္တမြဖြစ်အောင်အထုဆောင်ရှောင်နေကြဖို့သဘောတူကြတယ်ပေါ့ဗျာဝါဆိုတဲ့နေ့ကျမထေရနေကြံတော့ငါရှင်တို့တပည့်တို့ဒီဝါရင်း၃လပတ်လုံးမကောင်းတဲ့အကုသိုလ်တွေမတွေးမကြံမိအောင်နေကြမယ်ကမ္မထာတစ်ခုကိုဆွဆွမြဲမြဲအထုတ်ပြီးနေကြမယ်ဂရီကိုထားလို့ထားပြီးတဝါရင်းလို့ကျင့်ကြအထုတ်ကြဟောကြတဲ့ခါကျသတင်းကြလာပြီးနေပေါ်အာနာနေရောက်တော့ဗျာ ဝါနာပြုတ်ပြီးနောက်ပိုင်းမှာမထေရနေပြီးတော့တို့အငယ်ဆုံးမထေနော်သူတို့ကသုံးပါးဒူဟာဆိုကြဒူဟာဆိုတော့အငယ်ဆုံးမထေကိုမေးပါတယ်ကဲငါရှင်တို့မြောက်ဝါတော့ကျွတ်သွားပြီဒီဝါရင်း၃လအတွင်းမှာအရှင်စိတ်ကိုဘလောက်များ ထိမ့်သိမ့်တယ်လဲစိတ်ကိုပြင်မဲ့ဘလောက်ထွက်မတော်ပြင်မဲ့ထွက်မတော်ဘလောက်ထိမ့်တယ်ဝေဝေထွက်မတော်ဘလောက်ဒီထိမ့်သိမ့်နိုင်တယ်ဒီလိုမေးတယ် ဒီတော့အထင်ကြီးအရှင်ဘုရားဘုန်းကြီးတို့ကြောင်းဝင်ရှိတာပေါ့နော်ကြောင်းတိုက်ကြီးတစ်တိုင်းမှာကြောင်းဝင်ရှိတယ်အဲ့ဒီကြောင်းဝင်အဲ့ဒီကြောင်းဝင်တွေမှာတကကြောင်းငယ်လေးတွေတပါးကြောင်းလေးနဲ့ဆောက်ပြီးနေကြတယ်ခုဒီကြောင်းတိုက်ကြီးခုတပည့်တော်ကဒီကြောင်းတိုက်ဝင်ရပြင်ဘက်ကိုစိတ်ကိုထွက်မတော့ထိန်းထားနိုင်ပါတယ်ဗျာအဲ့လိုလျှောက်ထားအဲ့ဒီအချိန်မှာမထေရတကမထေရဘက်ကိုလှည့်ပြီးတော့တခါမေးပြန်တယ် ရှင်ဘုရားရှင်ဘုရားတော်ဘယ်လောက်ထိန်းနိုင်တယ်လဲဒီလိုမေးဒီတော့မဒီလောက်ကတော့ဗာမိတ်လေဆိုတော့ခွင်တို့ကိုเจ้าလေးတွေပေါ့ဗျာရှေ့ရှေ့ကတော့တဘာเจ้าလေးတွေဆယ်နှစ်ပေ6ပေလောက်ရှိတယ်တော့တဘာเจ้าလေးတွေမှာနေတယ်ဒီတော့မမရှင်ဘုရားတပည့်တော်စိတ်ကိုတော့တပည့်တော်နေတဲ့ဒီကမ္မထမ်းเจ้าလေးအတွင်းမှာပဲထိမ့်သိမ့်ထားနေမှာလေဒီကမ္မထမ်းเจ้าလေးအပြင်ကိုထွက်ခွင့်မပေးဘဲနဲ့ ဒီလိုထိမ့်သိမ့်နိုင်ပါလေအရှင်ဘုရားလို့လျှောက်ထားတယ်။မထေရလည်းနှစ်ပါးကမထေရကိုလည်းပြန်မေးပါတယ်။အရှင်ဘုရားအရှင်ဘုရားကိုဗျစိတ်ကိုဘယ်လောက်ထိမ့်ထားနိုင်ပါသလဲ။စိတ်ကိုပြင်မထွက်အောင်ဘယ်လောက်ထိမ့်ထိုင်နိုင်မလဲ။ထိမ့်ထားနိုင်ပါသလဲဒီလိုမေး။ဒီလိုမထေရကဗာမိတ်လဲဆိုတော့အရှင်ဘုရားတို့တပည့်တော်ဟာဒီဝါရင်း၃လပါလုံးတပည့်တော်စိတ်ကို ပါဠိလိုပြောရင်နိနိယစကိတပေါ့ဒီယုံနာခန္ဓာကိုဝိပဿနာအာယုံကလွဲနော်ဝိပဿနာရှုတဲ့ဆိုဒီခန္ဓာကိုဒီယုံနာကိုရှုရတာအဲဒီယုံနာခန္ဓာကို ဖြစ်တဲ့ဝိပဿနာအာယုံကလွဲပြီးတော့ခန္ဓာကိုပြင်ဘက်ဟိုအခြားဘဲကိုမှထွက်မသွားအောင်ထိမ့်သိမ့်နိုင်ခဲ့ပါလေ အဓိကကတော့တဝါတွင်းလုံးတော့သူကဒီဝိပဿနာရောထွက်မတော့ထိနိုင်တယ်ဆိုတော့ဘုန်းကြီးတို့တရားရသွားတဲ့သဘောရှိပါတယ်အဲ့လိုမိန်တော့မထင်ငယ်တော့မှန်ပါဗျာသာဓုသာဓုပါဗျာရှင်ဘုရားကတာပြီးတော့ခက်ခက်ခက်ခဲနဲ့ဆွေဆွေမြဲမြဲနဲ့ကျင့်ကြံနိုင်လို့ပါတယ်တပည့်တော်တော်များလည်းအရှင်ဘုရားလိုဖြစ်အောင်စိတ်ကိုဆုံးပါပြီးကျင့်သုံးကြပါဗျာအဲ့တော့ဘုန်းကြီးတို့ဒါပါ ပြောချင်တာလဲဆိုတရားစခန်းဝင်ပြီဆိုလို့အဲ့လိုဟိုဆောစောမြတ်ဒိဋ္ဌာနဲ့ကျင့်နော်ဒီကြောင်းဝင် အတွင်းမထွက်အောင်သုံးဖို့ဒီကိုအိတ်တဲ့ခန်းကမထွက်အောင်တို့ဒီဓမ္မယုံတွေကမထွက်အောင်အဲ့လိုထိတ်ချုပ်ပြီးကျင့်တယ်ဆောစောမြတ်မြတ်လွတ်ထွက်တော့ထွက်သွားမှာပဲဒီလိုထွက်သွားမယ်ဒီလိုဒိဋ္ဌာနဲ့လောက်ဆောစောမြတ်လောက်ဖြစ်တော့ဒီမထေရကြီးကြည့်လိုက်ပါလေနောက်ဆုံးသူကဒီ ဝိပဿနာအာယုံပေါ့ခန္ဓာကိုယ်ပေါ်မှာရှိတဲ့ယုံနာတရားတွေဝိပဿနာအာယုံတွေဘေးမှာထွက်ခွင့်မပြုဘူးဒါကိုဆွဆွမြဲမြဲကျင့်ကြအထောက်နိုင်တယ်ဒါအတော်ကိုခက်ခဲတဲ့အနေထားကိုအဲ့ဒါမျိုးဖြစ်အောင်ကျင့်အောင်နော်ပထမဆုံးစကျင့်ရတော့ဒီပေါ်မှာအောင်နဲ့မစိကအောင်ကျင့်ရအောင်နောက်တစ်ပြေးပြေးနဲ့ရှုမှရှုပိုင်းနဲ့ကတ်သွားမယ်ကတ်သွားလို့ရင်တော့အဲ့ဒီချိန်ကျပုံမှန်အနေထားလေးရှုရုံပါ ခုနရှင်မြတ်တွေအကြောင်းပြောရတာလေကိုယ်လည်းဒီလိုလှုပ်လို့ရတယ်ဒီလိုဒိဋ္ဌံလို့ရတယ်ဒါမျိုးပေါ့တရားစခန်းဝင်ပြီဆိုတစ်ပတ်ဝင်ဝင်နှစ်ပတ်ဝင်ပေါ့စိတ်ကိုစောစောမြဲမြဲဒိဋ္ဌိဌံကြီးချစိတ်ကိုကန့်သက်ချက်ချပြီးတော့လောက်ရဟိုလိုခပ်ပေါ့ပေါ့ဆိုမရဘူးဗျခပ်ပေါ့ပေါ့လို့ရင်တော့ဘယ်လုံငန်းမှမအောင်ဘယ်လုံငန်းမှလည်းဆက်မပြေဘူးဒါလေးမှထားပါဒါကတော့ရှေ့ရှေ့ကသူတော်ကောင်းတွေကဒီ တွေးနေတဲ့ပြေးနေတဲ့စိတ်ကိုဘယ်လိုထိမ့်သိမ်းရတယ်လဲဆိုတာကိုပြောတော့ဗောနော်ပြီးတဲ့အခါမှာဘုန်းကြီးတို့ဘာပြောချင်တာလဲဆိုမေဂိယတုတ်နော်ဒီမေဂိယတုတ်မှာကဘုန်းကြီးတို့ဒီအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့မှတ်သားစရာတွေပါလို့ဓမ္မတို့မေဂိယတုတ်ကဘယ်မှာပါလဲဆိုဥဒ္ဒံပါဠိတော်မှာပါတော့ဒီဥဒ္ဒံပါဠိတော်မှာဒီမေဂိယတုတ်ကဖြစ်ပေါ်လာရင်အကြောင်းကမြတ်ဗုဒ္ဓဘုန်းကြီးတို့ ဗုဒ္ဓကစာလိကမြို့စာလိကတောင်ပေါ်အကြောင်းမှာတင်းတောင်းနေတဲ့အချိန်ကဖြစ်ဟောခဲ့တဲ့တရားပါဒီတော့ဘုန်းကြီးတို့နားလည်ထားဖို့ရကဘုရားရှင်ဟာ45ဝါလူပြည်လူလောကမှာသတင်းသုံးသွားတယ်အဲ45ဝါသတင်းသုံးသွားတဲ့ကမှာဘုန်းကြီးတို့စာပေမှာဘယ်လိုခွဲလဲဆိုဝါ20ကို ပထမဘုန်းကြီးတို့ခေါ်တာနောက်25ဝါပေါ့ နောက်25ဝါကိုဒုတိယဘောဓိလို့ခေါ်ပါတယ်။ဒီတော့မြတ်စွာဘုရားဗြဟ္မဝါ20အတွင်းမှာ ပြုစုဆောက်ရှောက်တဲ့ဘုရားရှင်ကိုအလုတ်ကျွေးပြုတယ်ပေါ့ဥပထာကလို့ခေါ်တယ်။ပြုစုဆောက်ရှောက်တဲ့ယဟန်တော်တွေအဲ့ဒါတွေကအမြဲမရှိဘူး။ဒါပါလေဟိုပြောင်းသွားလိုက်ဒီပြောင်းသွားလိုက်နဲ့အဲ့လိုဖြစ်တာ။အဲ့ဒါ10ပါးရှိတယ်။တပါးကတခါတည်းမှာမြတ်စွာဘုရားကိုရှင်နာဂပမလဆို ဆိုတဲ့ရဟန်းကပြုစုတယ်တခါတရံကြတော့ရှင်နာဂိတကပြုစုဆောက်ရှောက်တယ်တခါတရံကြတော့လေအရှင်ဥပဝါနာဆိုဆောက်ရှောက်တယ်တခါတရံကြတော့လေသူနခတ္တရာဆောက်ရှောက်တယ်ခါတခါကြလေရှင်သာရိပုတ္တရာရဲ့ညီပေါ့စုံနာသမဏုတ်ရဲ့စုံနာတာမဏိလို့လည်းခေါ်နောက်တော့ရဟန်းဖြစ်သွားအရှင်စုံနာပေါ့ရှင်စုံနာသူကရသော်ပြားကိုဆောက်ရှောက်ပြုစုတယ်တခါတခါကြတော့လေရှင်နန္ဒပေါ့ သူကပြည့်စုံဆောက်ရောက်တယ်တခါတခါကြတော့လေရှင်သာကတတခါတခါကြတော့လေရှင်မေခိယပေါ့ဒီ၈ပါးပေါ့သူတို့ကအဲ့လိုပဲကြုံကြုံသလိုဆောက်ရှောက်ကြတယ်အမြဲဆွဆွမြတ်မြတ်မရှိဘူးဗျာပရမဝါ20အတွင်းမှာအဲ့ဒီချိန်ကဖြစ်ပျက်တစ်ခုပါပဲအဲ့ဒီချိန်မှာရှင်မေခိယကဆောက်ရှောက်နေတဲ့အချိန်မှာဒီတရားဖြစ်ပေါ်လာတော့ပေါ့မြတ်စွာဘုရားဟိုအဲ့ဒီရှင်မေခိယပြည့်စုံနေတဲ့အချိန်မှာပဲ ပယ်မာတော့ဆိုစာလိကမျိုးစာလိကတောင်ပေါ်ကျောင်းမှာသတင်းသုံးနေတဲ့အချိန်တော်မြတ်စွာဘုရားကသူကခွင့်တောင်းပြီးအဲ့ဒီနိဗ္ဗာန်ညာရွာကိုဆုံးခံထွက်ဖို့ဆုံးခံသွားဖို့ခွင့်တောင်းတယ်မြတ်စွာဘုရားကခွင့်ပြုလိုက်ပါတယ်အဲ့ဒီရွာကိုဆုံးခံသွားတယ်ဆုံးခံသွားပြီးရွာနဲ့ဒီတောင်ပေါ်ကျောင်းနဲ့ဝေးပုံရပါတယ်အဲဆွန်စာလန်ကုလမှာဆွန်စာသုံးဖို့ရွာထဲမှာလည်းဆွန်စာစရာတွေရှိတတ်ပါတယ်ရှင်အဲ့လိုဆွန်စာဆုံးခံဆွန်စာပြနောက်ပိုင်းမှာ အဲ့ဒီသူသွားတဲ့လမ်းကျောမှာရှိတယ်ကိမီလာမြစ်ဆိုတာရှိတယ်အဲ့ဒီကိမီလာမြစ်နားသွားဆွန်စားပြန်တော့ရေချိုးရေချိုးမြကနာလမ်းလျှောက်တယ်လမ်းလျှောက်ရင်အလွန်စိတ်ကြည်လွန်ကောင်းတဲ့တရဥယျင်တစ်ခုကိုသူကမြင်တာအဲ့ဒီဥယျင်နဲ့မြင်တဲ့အခါကျတော့သူ့စိတ်ထဲမှာတရားအထုတ်ခြင်းနဲ့စိတ်ပေါက်တော့ဗျဒီတရားဥယျာဉ်တွေကိုသွားပြီးတော့ အဲ့နဲ့သူကကြောင်းတောင်ပေါ်ကြောင်းပြန်ရောက်လာတယ်တောင်ပေါ်ကြောင်းပြန်ရောက်လာပြီးတော့မြတ်စွာဘုရားကိုလျှောက်ပါပါတယ်မြတ်စွာဘုရားတပည့်တော်ဒီတေရဥယျာဉ်ကိုသွားပြီးတော့တရားထုတ်လို့ပါလေခွင့်ပြုတော်မူပါမြတ်စွာဘုရားအချိန်မှာဗာမိတ်လေဆိုတော့မေဂိယာတဲ့ငါဘုရားကတပါးတည်းဖြစ်နေတယ်ဒါကြောင့်ရဟန်းတပါးပါလောင်ဆောက်မအောင်အဲ့လိုပြောပြီးတားပါတယ်ဒါမှမဟုတ် ရှင်မေကြီးကဘာလျှောက်လဲမြတ်စွာဘုရားနဲ့မြတ်စွာဘုရားမှာအထက်မိအမက်အထက်အရိယာမက်တွေရဖို့အတွက်တစုံတရာပြည့်ဝမရှိတော့ပါဘူးဆိုလိုတာတော့အထုတ်ဖို့မလိုတော့ပါဘူးမြတ်စွာဘုရားမှာမက်ကိစ္စအလုံးပြုပြီးသားဖြစ်နေပါ အထုတ်ပြီးသားဖြစ်နေပြီတပည့်တော်မှာတော့တပည့်တော်မှာမက်တပါးမှမရသေးပါဘူးတဲ့ပုထုဇဉ်သီလသမာဓိပညာ ဒီလောက်ပဲဖြစ်ပါအဲ့ဒီပုထုဇဉ်သီလသမာဓိပညာတဲ့တာတဲ့မက်ဖို့သီလသမာဓိပညာပြုဝကိစ္စမှာညာတပီတော့မှရှိနေတယ်ပါလေဒါကြောင့်တပီတော့တရေဥဝင်နဲ့သွားပြီးတော့ကမ္မထံအထောက်ခွင့်ပြုပါလို့လျှောက်ထားပါတယ်အဲ့ဒီချိန်မြတ်စွာဘုရားကသူ့ရဲ့ခြေနေကိုသဗ္ဗိတဉာဏ်နဲ့မြင်တော်မူတော့ပါတယ်သူကဘယ်လိုဖြစ်နေလဲသူဒီအိန္ဒိတွေက သိမရင်ကြက်တယ်မပြည့်စုံဘူးခုသွားရင်အဲ့ဒါမပြည့်စုံမရင်ကြက်သေးတာမြင်တော်မူတဲ့အတွက်ပါမသွားဖို့မိတ်တာဒါမှမဟုတ်အချင်းမကြီးကထပ်တလဲလဲလျှောက်ထားတဲ့ခါကျတော့မြတ်စွာဘုရားတို့မြည်ပြီးပေါ့လေဓမ္မဥစားပေးရှောင်းရင်တော့ခွင့်ပြုချက်ပြုရတော့ပဲဒါနဲ့တော့ဘုရားစီကနေပြီးတော့ခွင့်ပြုချက်ယူယူပြီးတော့တရားဥယျာဉ်နဲ့သွားအထုတ်တာပါအထုတ်တော့ဘာလုပ်လဲဆို အကြီးဆုံးသစ်ပင်ပေါ့တရက်ပင်ကြီးရွေးရတော့အဲ့ဒီတရက်ပင်ကြီးလည်းကြီးလဲကြီးတယ်အဲ့ဒီတရက်ပင်ကြီးအောင်မှာဒါကကြောက်ဖြာတော့ကြောက်ပြားကြီးပေါ့ဗျာသူတဘာဝအနေနဲ့ဖြစ်တဲ့ကြောက်ပြင်းကြောက်ပြားမျိုးကြီးပေါ့အဲ့ဒီသစ်ပင်ကြီးမှာရှိနေတယ်သူကကြီးလဲကြီးတော့အဲ့ဒီသစ်ပင်ကြီးမှာရှိတဲ့ကြောက်ပြားပေါ်မှာသူကနေရာထိုင်ခင်းနေခင်းပေါ့ခင်းစရာလေးခင်းပြီးတော့အဲ့မှာတရားအထုတ်ဖို့ နေရာခင်းတယ်ခင်းပြီးတော့အဲ့နေရာထိုင်လာတဲ့တပြိုင်တည်းဘာဖြစ်လာလဲရှင်မီကိယမှာအတွေးတွေဝင်လာသူကအရင်တော့ဘဝများစွာဘဝ900လို့ဒီလိုဇာမတွေ့ရပါတယ်ဘဝ900အဲ့ဒီနေရာမှာမင်းဖြစ်ခဲ့ဘူးအဲ့ဒီမင်းဖြစ်ခုတဲ့ဘဝများစွာဒီခုသူတရားထိုင်နေတဲ့ကြောက်ဖြာပေါ်မှာပဲကာရှိတဲ့အနေနဲ့ပျော်ပါဘူးခဲ့ဘူးတဲ့ ဘဝတစ်ခုမှဒီကကြေစိတ်နဲ့ပျော်ပါနေတဲ့ချိန်မှာ လူဆိုးနှစ်ယောက်ကိုဖမ်းဖမ်းပြီးတော့မင်းကြီးနေရာဒီမင်းကြီးကိုခေါ်လာတော့ပေါ့သူကဘယင်ဖြစ်နေချိန်တော့အဲ့မှာဘယင်ကစစ်ဆေးလူဆိုးတစ်ယောက်ကိုတော့အပြစ်ရှိတဲ့အတွက်တတ်မိန်ချခဲ့တယ်ကြံတစ်ယောက်ကတော့ပြမထင်ရှားပေမဲ့လို့လည်းအပြစ်ရှိနေတဲ့အတွက်ထောင်ချဖို့အမိန်ပေးခဲ့တယ်အဲ့ဒီလိုအရင်ဘောကပြုလုပ်ခဲ့ပြီးတာတွေကိုပြန်ပြီးတော့မြင်လာတယ် အဲ့မှာအတွေးတွေဝင်လာတယ်ပေါ့ဗျာပြောချင်တာတော့အဲ့တော့ရတို့ရပါလဲဆိုသူဒီကြောက်ဖြာဖို့မဲ့အရင်ဘွားဘွားတွေကဒီကာရှိသမားကြီးနဲ့ပြောခဲ့ဘူးလားဒီတွေးနေတာဒါကာမဝိတ္တတွေးပဲပြောခဲ့ပါတာနော်အပြစ်ရှိတဲ့လူဆိုးကိုတတ်မိန်ပေးတဲ့အတွေ့အဒါတော့ဖြာပါတော်ဝိတ္တပေါ့ကြံတဲ့လူဆိုးတယောက်ကိုတော့ညင်ပါနှိပ်ဆက်လူတဲ့စိတ်နဲ့ထောင်ချဖို့အမိန်ပေးခဲ့တာ ဒါတော့ဝိညာဉ်ဝိတက်ခေါ်တာပေါ့အဲ့ဒီဝိတက်တွေကပေါ်လာသူဘလို့မှဟိုဖြေပြောင်းဖြောက်လို့မရဘူးအဲ့ဒီမှာသူကသူအာအာတဲ့သူအာတဲ့တော့ဘလို့သင်လဲသူကဒီသာနာဘဝင်လာဆဆခြင်းမှာဘာနဲ့ဝင်လာတရားတရားနဲ့ဝင်လာတကယ်ကိုရှိရှိကတော့ဘုန်းကြီးတို့ခက်လို့မဟုတ်ဘူးဗျာတကယ်ကိုတရားတရားနဲ့သာနာဘဝင်လာကြတယ် အာနာရဟန်းပြုခဲ့ကြတော့ငါမှာတဲ့တရားတရားနဲ့ရဟန်းပြုလာတာဖြစ်တယ်အဲ့လိုတရားတရားနဲ့ရဟန်းပြုလာတဲ့ပုဂ္ဂိုလ်ဖြစ်ပါလေတဲ့ဒီအကုသို့အတွေးတွေကငါ့ကိုလာနှိမ့်ဆက်နေကြတယ်အဲ့လိုသတိရပြီးအကုသို့တွေးတွေကိုမနိုင်နိုင်အောင်တိုက်ထုတ်မယ်စဉ်းစားပြီးအထုတ်နေကြကမ္မတောင်ကြိုးစားပြီးဒါအထုတ်ပါအဲကြည့်ရတာတော့ဘလုံးမဒီနိုင်အောင်အထုတ်နိုင်အောင်မရပါပေါ်လာလိုက်မှတ်လိုက်ပေါ်လာလိုက်မှတ်လိုက် သူတနေ့ကုန်ကြိုးစားမှတ်တာဘယ်လုံးမှအဆင်မပြေဘူးညနေပိုင်းမှာတော့ရသော်ပြတာရောက်လာတယ်ရောက်လာပြီးတော့သူအဲ့ဒီတနေ့ကုန်သွားပြီးတော့တရားဝိညာဉ်မှာအထုတဲ့ကမှဒီအတွေးတွေဝမ်းလာတဲ့ကြောင့်သူကဖြောင်းဆင်းတဲ့ရိုးသားတဲ့ပြောရမှာပဲသူဖြစ်နေရတဲ့အကုန်လျှောက်တယ်ပြပေါ်ဝင်နေတယ်နော်အဲ့မှာယောဂီများဘုန်းကြီးတို့ဒီမှာတော့ပေါ့နော်အများရှိရှောက်ခက်တယ်ဆိုရင်တော့ကိုယ့်အကိုဖုံးနဲ့ခေါ်ရှောက် ုန်းကြီးတို့တွေကဖျားမဟုတ်တဲ့ခါကျတော့ဒီယောဂီတို့ရှောက်တဲ့အကြောင်းအရာတွေတကယ်ဖြစ်နေသလားမဖြစ်ဘူးလားဆိုတော့တော်တော်ပြောရခက်တယ်နော်တိတိကျကျသိရရင်တော့ပိုကောင်းတာပေါ့ဒါဆိုရင်ဘုန်းကြီးတို့ကလည်းဟောဒါဆိုရင်ဘယ်လိုရှုမှတ်ဘာညာနဲ့ဆိုရင်ဘုန်းကြီးတို့ကလည်းပြင်ပေးနိုင်တော့အဲ့ဒီလိုတိကျမမြင်နိုင်တဲ့အတွက်တကယ်လို့အများရှိမှ လျှောက်ရခက်တယ်ဆိုရင်တော့ဘုန်းကြီးတို့တည်တံခေါ်လျှောက်လို့ရပါတယ်နော်ဒီလိုတရားဓမ္မတွေလည်းလိုလျှောက်တာတွေ့ရပါတယ်အဲ့လိုလျှောက်ပြီးပေါ့ဘုလိုတရားစခန်းတွေပါကြီးကြရင်တော့များသောအားဖြင့်တော့ယောဂီတွေတယောက်ချင်းစစ်ကြတာများပါတယ်အခုဒီမှာလဲရှင်မေကြီးကသူဖြစ်ခဲ့တဲ့ဟာတွေအတွေးတွေအကုန်လျှောက်တာပဲဘာတွေဘာတွေပေါ်တယ်အကုန်လျှောက်တာပုံမှန်လည်းလျှောက်အဲ့ခါမှာမြတ်စွာဘုရားကဗာမိတ်မယ်ဆိုတော့ အဲ့ဒီမှာဒီသူအတွေးတွေကုန်လျှောက်တဲ့အကြောင်းအကြောင်းလျှောက်ပြမှာမှနောက်ပိုင်းသူဒီဇလန်းကအကုန်ဒီဥဒန်းပါဠိတော်တွေမပါပဲဖြစ်နေအဲ့ဒီတွေးော်ပြီးတွေးပေါ်ပြီးနောက်ပိုင်းမှာဒီဖြာတရားတွေဟောတယ်တရားတွေဟောပြီးနောက်ပိုင်းမှာသောတပန်ဖြစ်တယ်သောတပန်ဖြစ်ပြီးတဲ့နောက်ပိုင်းမှာဟောတဲ့တရားမှာမှဒီဥဒန်းပါဠိတော်ပါလာတယ်အခုအတွေးတွေလျှောက်တဲ့ခါကျတော့ အတွေ့အကြုံပြီးတော့ဒီလိုဒီလိုဝင်နေဘုရားလို့လျှောက်တဲ့အကြောင်းအရာနောက်ပိုင်းဘုရားကဆုံးမစကားတွေပြောတာဒီသောတာပန်ဖြစ်တာကြီးဓမ္မဂရမှာသွားပါနေ။အဲကြောင့်စာပြနှစ်ခုလုံးကြည်ရတယ်ပေါ့ဒီတဏှာလေးကြည်လို့မရဘူး။အတွေ့အကြုံကိုခုနပုံမှန်လေးနဲ့ကုံလျှောက်တယ်။လျှောက်တဲ့အခါကျတော့မြတ်စွာဘုရားကဆုံးမစကားမိန့်ကြပါတယ်။ဆုံးမစကားမိန့်ကြရင်သောတာပန်ဖြစ်တော့ပေါ့ဗျာ။ဒီအကြောင်းအရာတွေကဓမ္မဂရမှာပါပါတယ်။အဲ့ဒီအကြောင်းအရာတွေဘုန်းကြီးကပြောပါမယ် အဲတော့ရှင်မေဂိယသူတဏ္ဏမှာဖြစ်နေတယ်ဖြစ်ပေါ်လာတဲ့အကုသိုလ်တွေးမှန်သမျှကိုရိုးရိုးရှင်းရှင်းပုံပုံလင်းလင်းလျှောက်ထားတယ်လျှောက်ထားတဲ့အခါကျမြတ်စွာဘုရားမိန့်မှာဗာမင်းနဲ့จิตမေဂိယတဲ့ငါဖျားတပါးသေးတာရှိနေတဲ့အတွက်အခြားတပါးခြားရဟန်းတပါးပါလာအောင်စောင့်ပါဦးလို့ငါဖျားက တောင်းမှမိတ်ကြားခဲ့ပြီနဲ့မိတ်ကြားခဲ့တယ်တဲ့ဒါမှမဟုတ် ရှစ်သားကငါဖျားကိုထားခဲ့ပြီးတော့အလွန်ဘာလို့လဲအလွန်ကြီးမားတဲ့ကြီးလေးတဲ့အမတကူပြုလုပ်ပြုလုပ်တယ်အဲ့ဒီလိုပြုလုပ်တဲ့အတွက်ကြောင့်မို့ဒီလိုအကုသိုလ်တွေဝင်လာတာလူငယ်တဘာဝနော်ဒါဘုန်းကြီးဘုဒ္ဓဇင်တဘာဝနဲ့ရှင်မေကိယဆိုဒီလိုမျိုးပြောဒါပါလဲဆိုဘုဒ္ဓဇင်တဘာဝကနော်ဒီကိုဖြစ်ချင်တာကိုစွန့်လုပ်လို့ရှိတယ်လူကြီးတွေကဆုံးပါတယ်နားမထောင်နော် ဒီလိုပါပဲကမ္မထမ်းဆရာတွေကနေတင့်တော်သလိုညွှန်ရင်ဒီကတော့တရားနယ်ပဲပဲသွားရအောင်ပေါ့နော်ကမ္မထမ်းဆရာတင့်တော်သလိုညွှန်ကြရင်ဒါကိုကိုကလေးစားတော့ရင်ကောင်းတယ်နော်ဒီကလေးကကမ္မထမ်းဆရာတွေကသူတို့တွေ့ကြုံရပြောတာဆိုတာရှိပါတယ်ဒါတွေကိုကစီလက်မှန်မှ တုံ့ပြန်တာတော့ဘာလို့မလုပ်အောင်ခုလည်းဒီရှင်မေဂိယကမြတ်စွာဘုရားတားတယ်ဒါပေမဲ့သူကလက်မကောင်းသူလှုပ်ချင်တာတစ်ခုတော့ပဲကြည်တော့တယ်နော်အဲ့တော့လည်းမြတ်စွာဘုရားခွင့်ပြုတယ်ခွင့်ပြုတော့လည်းခုနအတွေ့အကြုံနှိမ့်ဆက်တော့ တရားမရခဲ့ဘူးပေါ့အဲ့မှာမြတ်စွာဘုရားပါဆုံးပါလေမေဂိယတဲ့จิตတမေဂိယယဟန်ဆိုတာစိတ်လက်မှန်ပါပြုလို့ပြောဆိုဖို့မလုပ်ရဘူးစိတ်ဆိုတာအင်တမြန်နေစိတ်အလိုလိုက်လဲမှားတတ်တယ်ကိုကစိတ်အလိုမလိုက်ဖက်နဲ့စိတ်ကသာ ကိုအလိုလိုက်ပါလောင်ကျင့်ကြအထောက်ရမယ်အဲ့လိုဆုံးပါ ဟုတ်တယ်နော်ဘုန်းကြီးတို့ဒီစိတ်အလိုလိုက်ပြီးတော့စိတ်ဆိုတာတော့များသောအားဖြင့်ကောင်းတာသိမလုပ်ချင်မကောင်းတာပဲလို့ကောင်းတာကြဟိုပြင်းတာညင်းငွေတာပဲမလုပ်ချင်တဲ့စိတ်တွေကများတယ်စိတ်လိုကြလွတ်ထားလို့မရဘူးစိတ်တိုင်းထားနေတော့အကုသိုလ်တွေတွေးတွေများတယ်ကောင်းတာတွေးတာအင်တာနဲပါတယ်အဲ့လိုဆုံးမပြန်တော့ပဲမြတ်စွာဘုရားကဂါထာလေးနှစ်ပုဒ်ဆက်ဟောကြဆုံးမတော်မူပါတယ် ရမဆုံးမစကားပြောတယ်ပြီးတော့ကာရဏဘုတ်ကိုဆက်ဟောပါတယ်ပါဠိလိုလေးဖတ်ပြမယ်နော်ဖန္နနံစပလံစိတ်တံဒုရခံဒုံနိဝါရယံဥဇုံကရောတိမေတာဝိဥဒုကာရောဝဒေဇနံပြောချင်တာတော့ဘုန်းကြီးတို့ဗမာတို့တရားပြတာဗမာပြဟိုသူ့ရဲ့မြန်မာပြန်ပြောရင်တုံလုံးလျှက်ပေါ်လုံးပြီးလော်လီပြီးတော့စောင့်ထင်းရစောက်ရှောက်အခက်ခဲတဲ့ တားမြစ်နိုင်ခဲ့တဲ့စိတ်ကိုအသိဉာဏ်ရှိသူကဖြောင်းစွာပြုရမယ်ဖြောင်းအောင်ပြုလုပ်ရမယ်ဥပမာဖြင့်မြားသမားဟာကောက်သောမြားကိုဖြောင်းအောင်ပြုတယ်လို့ပဲအဲ့မှာအဲ့တော့ရှေးတုန်းကဥပမာပေါ့နော်ဖြာပေးထားတာရှေးတုန်းကကျတော့ဒီမြားတွေပါကြီးလောက်တဲ့ခါမှာဝါးနဲ့လောက်ရတော့ပေါ့ဗျာတောထဲမှာရှိတဲ့ဝါးရိုင်းတွေ ဝါးတွေကိုခုတ်ယူပါတယ်ခုတ်ပြီးတော့မြားလို့ချင်းမီးလေးနဲ့ကင်ကင်ကင်ကင်ပြီးတော့ဖြောက်အောင်လုပ်ရတယ်အဲ့ဒီဥပမာလိုပဲတဲ့မကောင်းတဲ့အတွေးတွေအမြဲတွေးနေတဲ့မကောင်းတဲ့အတွေးတွေအမြဲတွေးနေတဲ့စိတ်ရိုင်းအတွေးတွေအမြဲတွေးနေအတွေးတွေဝင်နေတဲ့စိတ်ရိုင်းပေါ့မကောင်းတဲ့အတွေးတွေမကောင်းတဲ့အတွေးတွေမကောင်းတဲ့အကြံတွေပေါ့ဗျာ အမြဲတွေးနေတဲ့စိတ်ရိုင်းကိုဘာလို့ရမလဲဆိုတော့သမထဝိပဿနာတစ်ခုခုမှာကတ်ထားပြီးတော့ဖြောက်အောင်လုပ်ပေးရမယ်လို့ဒါအောင်မိတ်လို့ရမှာအဲတော့ဒီကိစ္စနဲ့ပတ်သက်ဘုန်းကြီးတို့ဗာသိဖို့လိုလဲဆိုတရားထုတ်တဲ့ခါကျတော့ဒီအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့တရားအထုတ်ခုလည်းဆိုရင်ပေါ့လို့စိတ်ကိုကြည်နေရင်စိတ်သဘောသိတာပဲမကြည့်တော့မသိဘူးပေါ့ဗျာ စိတ်ဆိုတာကပေါ်သမျှအာယုန်နေနောက်တကောက်ကောက်တိုင်းနေတတ်တယ်။ဒါကြောင့်မငြိမ်မသက်ပဲနဲ့လှုပ်ရှားနေတာပေါ့ဗျာ။အရှင်းမြင်တာနဲ့ဟုတ်လားဒီခါလေးကြည်ပြီးသားပဲစိတ်ကအတန်ကြားတာနဲ့နားထောင်ပြီးသားပဲ။အနံ့ရတာနဲ့ဟုတ်လားဒါကိုကြည်ပြီးသားမြင်ပြီးသားအဲ့လိုမျိုးဖြစ်တာ။နော် ခုခုမြင်လိုက်ကြားလိုက်ပြန်နေစိတ်ကတခါလေးရောက်သွားကြည့်ပြီးသားအဲ့လိုမျိုးလေးလာပြီးသားဒါကြောင့်ပြီးတော့အဲ့ဒါကိုသူကစိတ်ကမငြိမ်သက်ဖက်နဲ့လှုပ်ရှားနေတယ်ဖန်တတံဆိုအဲ့ဒါကိုပြောတယ်ဟုတ်လားနောက်တစ်ခုကစိတ်ကအာယုန်တစ်ခုနဲ့ခံစားနေတော့ဘယ်တော့မှမပြောဘူးဒီအာယုန်တစ်ခုခံစားနေရတဲ့ကြားအာယုန်သစ်တွေလိုက်အဲ့ဒီအာယုန်သစ်တွေပြောင်းသွားတာဟိုအာယုန်ကိုပြောင်းသွားတယ်ဒီအာယုန်ပြောင်းသွားတယ်ဒီလိုဖြစ်နေတာ အာယုံတစ်ခုထဲမှာသူကမတင်းနိုင်တာအာယုံတွေ့အသစ်တွေပြောင်းပြောင်းသွားလို့စိတ်ကလျှက်ပေါ်လော်လီတယ်ဒီလိုမိတ်ထားခုနဒီလိုဖြစ်နေတဲ့စိတ်လေးကိုဘုန်းကြီးတို့တရားနဲ့မနေတတ်တရားမရှုတဲ့ပုဂ္ဂိုလ်တမ္မာပုဂ္ဂိုလ်များကထိမ့်သိမ့်ဆောက်ရှောက်ဖို့အမြဲတမ်းခက်ခဲပါမကောင်းတဲ့အာယုံအပြောအာယုံဒီပေါ်မှာပြောနေတာစိတ်ကိုဒီအာယုံတွေကမပြောရအောင် တားမြစ်ဖို့ တာမန်တရားမရှိတဲ့ပုဂ္ဂိုလ်ဆိုမလွယ်ဘူးဒီเจ้าရာတွေကတရားမထုတ်ဘူးရင်ဟုတ်နော်တရားမထုတ်ဘူးသေးနော်ကိုယ်စိတ်ကိုပိုင်နေနိုင်နေဒီလိုထင်တော့ထိန်နိုင်နေတရားထုတ်ဘူးရင်စိတ်ကထိန်ရခက်တယ်ဆိုတာနားလည်ပါတယ်နားလည်သဘောပေါက်တယ်ဒီလိုထိန်ခင်းရခက်ခဲတဲ့စိတ်ကို ဖြောက်အောင်ကောင်းအောင်လုပ်ဖို့ လိုတယ်ဖြောက်အောင်လုပ်ရမယ်ကောင်းအောင်လုပ်ရမယ်ဒီလိုမိတ်ဒီလိုထိမ့်တဲ့ခက်ခဲတဲ့စိတ်ကိုဖြောက်အောင်ကောင်းအောင်လုပ်ဖို့ဒါတော့ဒီကျင့်ရတာပေါ့ဗျာကျင့်တဲ့အခါကျတော့ပထမဆုံးဘာလို့လဲဆိုတော့အခြေခံကိုကျင့်တရားလို့တော့၅ပါးသီလသို့မဟုတ်၈ပါးသီလသီလစောင့်ထင်ရတယ်ခြေခံကိုကျင့်သီလရှိရမယ်ပြီးတော့ကကြဒါတွေကိုဓမ္မစကြာတုံမှလည်းခဏခဏပြောနေတယ် ကောင်းတာလို့ရင်ကောင်းရွရမယ်ဆိုးတာလို့ရင်ဆိုးကြရမယ်မကောင်းတာလို့မကောင်းရွရမယ်လို့ယုံကြည်တဲ့အခြေခံနဲ့ဉာဏ်ရှိရမယ်ကာမတက္ကရတမဒိဋ္ဌိလို့ခေါ်တယ်အဲ့ဒီအခြေခံနှစ်ခုပြည့်စုံမှဒါအထောရတာအဆင်ပြေလိမ့်မယ်အဲ့ဒီနှစ်ခုပြည့်စုံရင် ကမ္မတန်တစ်ခုကို အထောရမယ်အထောတဲ့ကဘယ်တော့အဆုံးမလုပ်အောင်လဲတတိကအောင်လုပ်ရတယ်တတိမြဲအောင်လုပ်ရတယ် တတိကောက်မြင်အောင်ဘာလို့အောင်လဲဝိရိယတွေကြောင်းကြစိုက်ပေးရတော့တတိကမြဲလာရင်နာဒီအနာဘာနာဆိုအနာဘာနာကျင့်စဉ်ပေါ့လားကျင့်တဲ့အခါမှာတဏှာကြီးလုံးလုံးကမယ်တရားလုံးလုံးကမယ်တပါလုံးလုံးကမယ်ဆိုင်ရောဒီလုံးကနေအောင်ကြိုးစားတော့ဝိပဿနာအထိုးရင်လည်းပထမတတိကောက်မြင်အောင်လုပ်ရတယ် တရိကပြီးဆိုမှတရိကဖို့ဆိုရင်ဝီရိယလိုတာပေါ့နော်ဝီရိယအာကိုကလည်းတင်းတင်းရဲ့စိတ်ကလည်းတင်းတင်းရဲ့မှတ်ရတော့အဲ့ကြမှာကတ်သွားမယ်ကတ်သွားရင်တမာရီဖြစ်မယ်တမာရီဖြစ်မှနောက်ကဝိပဿနာရှုတဲ့အခါကျဝိပဿနာဉာဏ်နဲ့အစင်းစင်ဖြစ်တာဟုတ်ဗျအဲ့လိုဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်ပြီးတော့ဆင်းရဲဖြစ်ပေါ်လာရင်လည်းစိတ်တွေကပြောင်းလဲလာမယ်စိတ်ကောင်းတွေဖြစ်လာမယ်ရိုးသားတဲ့ဖြောင့်မတ်တဲ့စိတ်တွေဖြစ်လာမယ် မဉ္ဇဉ်ပုံညာရသွားရင်တော့ဒိဋ္ဌိနဲ့ဝိသေကိစ္စသောတာပတိမဉ္ဇဉ်ဆိုဒိဋ္ဌိနဲ့ဝိသေကိစ္စပြန်တော့ဒီတဲ့ဒီတဲ့မဉ္ဇဉ်ပုံညာနဲ့ဆင်းရဲတက်လာရင်ဒီတဲ့စိတ်ထားတွေကပိုကောင်းတော့လာဒမဲ့ဖို့ရရင်မကောင်းတဲ့ကိလေသာစိတ်တွေကုန်ပယ်သွားတဲ့အတွက်လုံးဝကိုစိတ်ကဖြောင့်မပြီးကောင်းလာတယ်အဲ့ဒီလိုကောင်းကျင့်ရမယ်ဆိုမြတ်စွာဘုရားမိတ်နော်ဒါဗြဟ္မကာရရဲ့အဓိပ္ပာယ်နောက်တစ်ချက်ကျတော့ဗာလဲဆိုဒုတိယကာရကာရနှစ်ကာရမိတ်တယ် ဒါဟာများသောမကြမကြကမ္မထဆရာကြီးပြောနေတဲ့စကားပါဝါရီဇောဝထလေခိတ်ခိတ်တော်ဩဃမောကတမောဘတော ပရိဖန္ဒနိတံစိတ်တံမာရမာရတေယံဘာဟတဝေဤထဲမှာနေတဲ့ငါ့ကိုဤထဲကနေထုတ်ပြီးတော့ကိုယ်ပေါ်မှာတင်လိုက်ပါဖြစ်မလဲဒီငါလေးဆွတ်ဆွတ်ကုန်ဖြတ်ဖြတ်လူနေ ဘုန်းကြီးတို့တွေရဲ့စိတ်ကများသောအမြင်အပြောအယုံကာမဂုဏ်ပေါ့နော်အဲ့ဒီတည်းမှာအများကြီးပျော်နေတယ်ဒီအပြောအပြောအယုံတွေကနေပြီးတော့လွတ်သွားအောင်ကိလေသာတွေကိုပယ်ခွာနိုင်အောင်ပေါ့နော်မနမင်းမမင်းကနေထားတဲ့ကိလေသာဝန်ဝန်တွေကိုပယ်ဖို့အတွက်ဒီစိတ်ကိုအပြောအာယုန်တွေကနေထုတ်ပြီးတော့ကမ္မထန်တစ်ခုကိုဘာဝနာတစ်ခုပေါ်မှာ ထားလိုက်မယ်ဆိုရင်စိတ်က တုံလောက်လာတယ်ထွက်ထွက်ထွက်ထွက်သွားတယ်လို့ဆိုတယ်ကတ်မနေဘူးပေါ့ဗျာဒါကြောင့်တရားရှုမှတ်စာဒါလူတိုင်းကြုံလာတယ်လူတိုင်းတွေ့တာအားလေးမှတ်တော့ဒါကတော့သူ့ရဲ့မူရင်းကာထာပေါ့နော်အဲ့ကာထာလေးဘုန်းကြီးကနည်းနည်းချက်ပြောကြအောင်ရေထဲမှာနေငါ့ကိုကုန်းမော်တင်တိုင်းဗာပြင်မယ်တစ်ဖြတ်ဖြတ်တုံလှုပ်နေတာခုံစွာကွန်းကတုံလှုပ်နေအပြောအောင်နေမှပြောနေတဲ့စိတ်ကလေးကိုယ်စိတ်ကလေးကိုပေါ့ ဒီမာနမင်းတွေထားတဲ့ဘာလဲဆိုကိလေသာဟုတ်တယ်ပေါ့ကိလေသာအပြောအောင်အဲ့ဒီဟာတွေကိုပယ်ဖို့အတွက်ဝတ္တမထသုံးဖို့ဝိပဿနာတခုအထုတ်မယ်ဆိုရင်စိတ်ကအဲ့ဒီသမထအာယုဝိပဿနာအာယုမှာကပ်မနေဘူးဗျာစိတ်ကထွက်ထွက်ထွက်ထွက်တောင်းပါကလိုက်ထွက်လိုက်ကလိုက်ထွက်လိုက်ကလိုက်ထွက်လိုက်ခုနငါးလေးလိုပဲတဖြတ်ဖြတ်တုံလုံးနေတယ်လို့ပဲမကပ်ဘူးအဲ့လိုဖြစ်တယ် စိတ်ကအဲဓမ္မတော့အောင်ဘလောက်ပဲထားတာသူကတော့ထွက်နေမှာပဲအဲဒီတော့ထွက်လိုက်ကလည်းကြိုးစားလို့ရတာပဲဒီလိုကြိုးစားမှမှာထွက်သွားလဲပြန်ကလည်းထွက်သွားလဲပြန်ကလည်းဒီလိုပဲလုပ်နေမှာမြင်းအောင်လုပ်ရမှာပဲဒီဥပမာပေးတာတော့နွားရဲ့နှသိုးလေးတစ်ကောင်ကိုထိန်းရင်ရင်လေပင်ကိုကျိုးနဲ့ချီပြီးတော့တိုင်းတိုင်းမှာမြဲအောင်ချီထားပေါ့ မင်းအောင်မလောက်ပဲခြိထားနွားလေးကငကိုလေးကခုံပေါက်ပြေးလွှားနေတော့သူကတော့ရှိသမျှရှိသမျှကြိုးရှိသမျှလောက်နဲ့သူကယုံနေမှာပြေးနေမှာကြိုးရှိသလောက်ယုံကံပြေးမယ်တိုင်ကိုပတ်ပြီးပြေးမယ်ကြိုးစားအဲ့လိုပြေးပြေးနေတဖြည်းဖြည်းနဲ့တိုးလာမှာပေါ့ဗျာတိုးလဲတိုးလဲနွားလဲမောလာယုံမရပြေးမရတဲ့ချိန်မှာမောလဲမောလာတော့ဗာပြန်တိုက်ချိန်မှာ ခွေပြီးတော့ငြိမ်ဝတ်သွားတယ်ပေါ့ဗျာဒါပေါ့အိပ်ပျော်သွားတယ် အဲ့တော့ဒီမှာနှသုံးနွားရိုင်းနဲ့တူတဲ့ကိုယ်စိတ်ကလေးပေါ့ကျိုးနဲ့တူတဲ့တတိနဲ့မြောင်ထိန်ရမယ်တိုင်နဲ့တူတဲ့ကမ္မထာဥပ္ပန္နအာယုမှာခြိထားစာပဲတော့ဒီလိုပဲယုံထွက်နေမှာပဲထွက်သွားလိုက်ကပြန်ကလိုက်ထွက်သွားလိုက်ပြန်ကလိုက်ထွက်သွားလိုက်ပြန်ကလိုက်ဒီလိုကြိုးစားမှနေအဲ့ဒီထွက်သွားလိုက်ပြန်ကလိုက်ကပ်အောင်လုပ်တဲ့နေရာမှာအထုတတိတာမန်တတိနဲ့မရဘူးကြအဲကြအထုတတိလို့ မလွတ်တော့မကတ်မကတ်ကောက်ငါလုပ်မယ်အထူးတတိနဲ့အထူးဘုံလာဝရိယလည်းလိုတာပေါ့နော်ကိုယ်ကလည်းခတ်တင်းနေစိတ်ကလည်းခတ်တင်းနေကို မကတ်ကောက်အောင်လုပ်ရတယ်မကတ်ကောက်အောင်လုပ်ရင်လည်းကြိုးစားကြိုးစားကြိုးစားနေဖြည်းဖြည်းနဲ့အာယုံမကတ်လာတယ်အဲကာယုံ ကတ်တဲ့ကစိတ်ကမထွက်တော့ဒီပေါ်မှာအမြဲတမ်းကတ်ပြီးငြိမ့်လာတယ်စိတ်ကထားတဲ့အာမှာငြိမ့်ပြီးတော့ မြဲလာရင်တမာရီတွေအစင်းစင်ဖြစ်လာရင်ဝိပဿနာပိုင်းဆိုဝိပဿနာဉာဏ်နဲ့စင်းစင်ဖြစ်တော့ပေါ့ဇာမိုင်းယူနေဇံပညာတွေဖြစ်လာတော့ဝိပဿနာဉာဏ်ဘိုင်းမှာဆိုဝိပဿနာဉာဏ်နဲ့စင်းစင်ဖြစ်ပြီးတော့မဉဏ်ဖုံဉဏ်ရသွားမှာမဉဏ်ဖုံဉဏ်ရသွားလို့ရှိရင်ဟိုဘာဖြစ်သွားလဲဆိုတော့ဒီစိတ်ကမတုံလောက်တော့ပေါ့ဗျာငြိမ်သက်သွားတယ်ပေါ့အဲ့ဒါဆိုလို့ပါလေဒီ အဲ့ဒီတရားလည်းဟောလိုက်တဲ့အခါကျတော့ရှင်မေဂိယဒီတရားတော်ရဲ့ဆုံးမှာတော့သူကသောတပန်ဖြစ်ပါတယ်။နော်အခြားပုဂ္ဂိုလ်တွေလည်းဒီမှာတရားနာနေတယ်ဆိုတော့အဲ့ဒီချိန်မှာအခြားပုဂ္ဂိုလ်တွေလည်းသောတပန်စာရင်ဖြစ်သွားတယ်ပေါ့ဗျာ။ဒီတော့ကအဲ့ဒီလိုပြောပြနောက်ပိုင်းမှာဘုရားကနေပြီးတော့ရှင်မေဂိယဟောတဲ့တရားပေါ့။ဒီတော့ဒီတော့မှသူက ရှင်မေဂိယဟောတာကဘုရားကတော့အရတ္တဖို့ထီအောင်ဆက်ဟောတယ်နော်အဲမေဂိယတုတ်ဆိုပြီးတော့ဘုန်းကြီးတို့မှတ်စုလေးပေးထားပါတယ်ဒီမှတ်စုလေးအရင်ကြည့်ကြမယ်နော်မေဂိယတုတ်ဆိုပေးထားအခုမှဒီဥဒန်းခုနကတော့ဓမ္မပဒအနေရှင်မေဂိယသောတာပန်ဖြစ်သွားတဲ့အချိန်မှာမှဒီတရားကိုဘုရားဆက်ဟောပါတယ်ဆက်ဟောတဲ့အခါကျတော့ဘာဟောလဲဆိုအရတ္တဖို့ကိုရေးကျက်စေတတ်သောတရားသို့မဟုတ် ဝိမု ക്തി ပရိပါစနိယတရားပေါ့ပါစနိယတရားပေါ့နော်တရားလေးဒီမှတ်စုလေးအဲ့ဒါလေးကြည့်ပရိပါစနိယတရားမု ക്തി ပရိပါစနိယတရားအဲ့ဒီမှတ်စုလေးကိုရှိနော်အဲ့ဒီဒီနေ့ပို့လိုက်တဲ့အဲ့ဒါလေးကြည့်ဒီအဓိကတော့သောတာပန်နဲ့တရားကနာကရဟနာဖြစ်အောင်ဟောတဲ့တရားပါပဲအဲ့ဒီမှာပထမဆုံး အရတ္တဖို့ရင်းချက်အဓိကတော့မညာအရတ္တမဲ့အရတ္တဖို့ရစေနိုင်တဲ့တရားပေါ့အဲ့ဒါ15ပါးဒီတုတ်တရားဟာဘုန်းကြီးနောက်မှပြောမယ်တခြားအဲ့ဒီမှာဘုန်းကြီးတို့ကောင်းစီလဲပေးတာတော့ပေါ့နော်အခုပထမဆုံးပြောမှာပါလဲဆိုတော့ပရိသမီတာမကပါဠိတော်မှာလာတဲ့ဒီအရတ္တဖို့ရင်းချက်စေတဲ့တရား15ပါးတနည်းအားဖြင့်ပြောရင်တော့မညာအရတ္တမညာဘုံညာထိရအောင် ပြုလုပ်နိုင်တဲ့တရား15ပါးဒါကတော့အင်းဒီ5ပါးပါပဲတတ္တိဝိရိယတတိနေတမာရီပညာတွေဒီ5ပါးမူတည်ထားတာဘုန်းကြီးတို့ဒီမတူတဲ့အိမ်တွေ၅ပါးရှုမှတ်နေလဲပြောပါမယ်အခုပြောတာကတော့ပြောချင်တာကဒီတုတ်ထဲမှာပါတဲ့အကြောင်းအရာမို့ပရိသမီတာမကပါဠိတော်မှာလာတဲ့အကြောင်းအရာရဲ့ပြောမယ်နော်အဲ့ဒီထဲမှာကြတော့ဒီတတ္တိဝိရိယတတ္တိသမารိပညာတွေဒီအိမ်တွေ၅ပါးမူတည်ထားပြီးတော့ဘာလို့ ਆ လဲဆိုတော့ ဒီအရတ္တဖို့ရင့်ကျက်ပြည့်စုံတဲ့တရား15ပါးဖြစ်ပေါ်လာအောင်ဟောတော့ပါတရားတရားနဲ့ပတ်သက်ပြီးတော့သူကဘာလို့ရလဲဆိုတော့တရားတရားမရှိတဲ့ပုဂ္ဂိုလ်ကိုရှောင်ရမယ်တရားထုတ်တဲ့အခါမှာတရားတရားရှိတဲ့ပုဂ္ဂိုလ်ကိုကပေါင်းရမယ်ပြီးတော့တရားတရားဖြစ်စေတတ်တဲ့တရားတွေကိုနာယူရမယ်လေ့လာမယ်မှတ်သားမယ်အဲ့ဒီကြောင့်မှဘုန်းကြီးတို့တရားအထုတ်ထုတ်တဲ့ဆေးရှိတယ်အဲ့ဒါလေးမှတ်ထားမယ်နော် နံပါတ်1ကဘာလဲဆိုတော့နောက်တစ်ခုကဒါသရတရားနဲ့ပတ်သက်ပြီး၃ပါးပေါ့နောက်တစ်ခုဝီရိယနဲ့ပတ်သက်ပြီးတော့၃မျိုးအင်း၅ပါးမူတည်ထားမယ်နော်တာတိနေဝီရိယနေတတိနေတမာရီပညာနေဒါမှတ်မိပါတယ်နော်နောက်ဝီရိယနဲ့ပတ်သက်ပြီးတော့၃ပါးဝီရိယပြင်းကြီးတဲ့ပုံကိုဝီရိယမရှိတဲ့ပုံကုမျိုးမပေါင်းရအောင်ရှောင်ရမယ်အဲ့လိုပုံကုမျိုးပေါင်းနေရင်ဘုန်းကြီးတို့ဘယ်တော့မှတရားမရနိုင် တရားမရသေးဘူးလောကလုံးလည်းမအောင်မြင်နိုင်ဘူးဝိရိယရှိတဲ့ပုဂ္ဂိုလ်ကြိုးစားတဲ့ပုဂ္ဂိုလ်နဲ့ပေါင်းရမယ်သူနဲ့တူတူနေတာလို့သူ့မူကျင့်တိုင်းလုပ်ရတာနောက်ဝိရိယကိုဖြစ်စေတတ်တဲ့တရားစကားမျိုးဘုန်းကြီးတို့လေးလာတာလို့နာယူတာလို့သင်ယူတာလို့ဒါရင်လုပ်ရတယ်အဲ့ဒီကြောင့်မှတုတ်တက်တယ်နောက်တတိနဲ့ပတ်သက်ပြီးတော့လည်း၃ပါးပေါ့တတိလွတ်နေတဲ့ပုဂ္ဂိုလ်အမှတ်လွတ်နေတဲ့ပုဂ္ဂိုလ်ကမပေါင်းရဘူး အမြဲတမ်းကိုတတိနဲ့အမှတ်တရရှိနေတဲ့ပုံကုမျိုးသူကပေါင်းရတယ်သူ့ကိုအားကြအဲ့ကြမှာကိုကလှုပ်ဖြစ်တယ်ဩသူကတော့တကယ်လှုပ်နေတာပဲငါလည်းသူလိုလှုပ်မှာပဲတတိကိုမပြတ်ရအောင်နော်မလွတ်ရအောင်လှုပ်နေတယ်ဟိုတွေ့ပါလိမ့်မယ်တချို့ယောဂီအဲ့လိုမျိုးပုံကုကိုကပေါင်းရမယ်သူ့ကိုကြည့်ရမယ်တတိကိုဖြစ်စေတတ်တဲ့တရားတွေကိုနာယူရမယ်တတိကောင်းတတိ ရှိလောင်တတိမြဲလောင်ဘယ်လိုလုပ်ရမလဲဆိုတော့ဟောတဲ့တရားတွေရှိတယ်။ဆုံးမတဲ့စကားတွေရှိတယ်ဒါလေးတွေကိုလေ့လာမယ်နာယူရမယ်။နောက်ဒါကတတိနဲ့ပတ်သက်လို့၃ပါးပေါ့နော်။နောက်တမာရီနဲ့ပတ်သက်လို့၃ပါးပေါ့။တမာရီနဲ့ပတ်သက်တဲ့တရား၃ပါးရှိတယ်။တမာရီနဲ့ပတ်သက်တဲ့တရား၃ပါးကနံပါတ်၁စိတ်ပြန့်လွင်နေတဲ့ပုံကိုယ်ကိုရှောင်ရမယ်။တမာရီနဲ့ ပြန်လည်တဲ့ပုဂ္ဂိုလ်ကဆန့်ကျင်ပဲစိတ်တည်ငြိမ်နေတဲ့ပုဂ္ဂိုလ်တမာရီရတဲ့ပုဂ္ဂိုလ်မျိုးကိုပေါင်းရတယ်စိတ်ပြန်ပြီးတောင်ပြောမြောက်ပြောပြောနေတဲ့ပုဂ္ဂိုလ်ပြောကိုယ်ပါရှိတဲ့တမာရီပြုတ်ကြမှာစိတ်တည်ငြိမ်တဲ့ကိုယ့်အလုပ်ကိုလုပ်နေတဲ့ပုဂ္ဂိုလ်မျိုးနဲ့ကိုယ်ကပေါင်းပြီးတော့တမာရီကိုဖြစ်စေတတ်တဲ့တရားစကားတွေကိုကနာယူရမယ်လေ့လာရမယ်ဆွေးနွေးရမယ်မေးမြန်းရမယ်ဒါမျိုးတွေပေါ့နောက်တစ်ခုကတော့ဗာလဲဆိုပညာနဲ့ပတ်သက်တာ၃ပါးပေါ့ ဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်ကရှောင်းရတယ်တရားအထုတ်တဲ့ခါကျသူ့မှာအသိဉာဏ်မတိုးတက်ဘူးတခါလာလဲဒီတိုင်းတခါလာဒီတိုင်းဘာမှသူသူနဲ့ပေါင်းရင်ကြောင့်အသိဉာဏ်တွေတိုးတက်ပြီးဆုံးတဲ့ပုဂ္ဂိုလ်မျိုးကပေါင်းတယ်ဒါမှကိုယ်လည်းလုပ်ဖြစ်တယ်နော်ဒီဝိပဿနာဆိုဝိပဿနာဉာဏ်ပညာပေါ့စံစံပညာတွေပေါ့ဒီလိုတိုးတက်တဲ့ပုဂ္ဂိုလ်မျိုးတွေကိုဒီဖြစ်စေတတ်တဲ့တရားမျိုးတွေကိုကိုယ်ကလေးလာရအောင်နာယူအောင်သင်ရဒါတော့ပရိသမီတာမကပါဠိတော်မှာဟောခဲ့တဲ့တရားပဲဗျာ အဲကြောင့်မို့ဒီနိဗ္ဗာန်ရောက်ကြောင်းတရားပါအဓိကပြောရင်အရဒ္ဒမဖို့ရာကြောင်းတရားတွေသူကတော့သာသံပေတာတိုင်းဝိမု ക്തി ပရိပါဇနိယဖြစ်နေပါဇနိယလုံးကြီးတွေဆံကကြဒါအရဒ္ဒဘုကိုအရှင်းကျက်စေတတ်တဲ့တရားပေါ့နော်တနည်းအားဖြင့်အရဒ္ဒမအရဒ္ဒဖို့ဒီအောင်ရနိုင်တဲ့တရားဆိုခုနကပိဋိတွေ၅ပါးပေါ့တစ်မျိုးတစ်မျိုးမှာတစ်ခုတစ်ခုမှာ၃ခု၃ခုပေါ့အဲဒါ15ပါးဖြစ်တာ ဒါကတော့အိန္ဒြေထက်မြင်အောင်တိုးတက်အောင် လုပ်တဲ့တရားပဲနောက်တစ်ခုဘုန်းကြီးတို့ဒီဟာနဲ့ပတ်သက်ပြီးတော့တခြားများသောအားဖြင့်တော့ကမ္မဋ္ဌာန်းဆရာတွေပြောတဲ့တရားတစ်ခုရှိသေးတယ်အဲ့ဒါတော့ဘုန်းကြီးဒီထဲမှာတော့တရားနဲ့ပတ်သက်ပြီးပြောတာဟိုတနေ့ကလေကိုရှင်ရှင်မိသားနဲ့ပတ်သက်ပြီးတော့နော်ဟိုတနေ့ကပြောပြတာတော့ဘုန်းကြီးတို့အိန္ဒြေထက်မြင်ကြောင်းတရားတတ်တတ်အိန္ဒြေညီမြအောင်လုပ်တဲ့တရားတတ်တတ်အဲ့ဒါလေးပြောခြင်း ဒါပဲမှပါလဲဆိုအင်္ဂုတ္တမှာပါပါတယ်အဲ့ဒီညီမြောက်ကျင့်ရမယ်ကျင့်ရင်တရားရနိုင်တယ်ဆိုကြောင်းရှင်သောနာပေါ့တရားရှင်လက်ထက်ကရှင်သောနာဆိုရှင်သူဟာနိတိထူတင်ကိုဆက်ရှင်နေလောက်ဆောင်တဲ့ပုဂ္ဂိုလ်ပဲရှင်သောနာဘယ်မှာတရင်သုံးနေလဲရာဇကြုံမြို့ကိစ္စကုတ်တောင်ဟောဖျက်စွာပြားကမဟုတ်ဘူးပြဘုန်းကြီးပြောတော့မှမြတ်စွာဘုရားအဲ့ဒီချိန်မှာရာဇကြုံမြို့ကိစ္စကုတ်တောင် ဘုရားကသတင်းသုံးနေတယ်ရှင်သောနာကဘယ်မှာသတင်းသုံးနေလဲဆိုအဲဒီရာဇကြိုမြို့တိတဝနာတုတ်တာတုတ်တာနဲ့မှသူကတရားကျင့်တယ်အပြင်းထန်ကျင့်တာတာမန်ကျင့်တာမဟုတ်မြတ်စွာဘုရားဘယ်မှာနေလဲဒီရာဇကြိုမြို့ဂိစကုတ်တောင်မှာတရင်သုံးတယ်ရှင်သောနာကတော့အဲရာဇကြိုမြို့ရဲ့တုတ်တာနဲ့မှတရားကျင့်ကြအထောက်နေတာ အဲ့ဒီလိုကျင့်ကြအထုတ်နေပေမဲ့လို့လေဘလို့မှတရားမရဘူးမရတဲ့အခါကျဘာဖြစ်လဲလဲဆိုတော့သူလူထွက်ဖို့စိတ်ကူးတာဟာဒီလောက်အထုတ်နေတာကိုတရားမရဘူးပြီးတော့လူဘပဲနေပြီးတော့ကုသိုလ်ကောင်းမှုပြုလုပ်တာပဲကောင်းပါလေဒီလိုအကြံဖြစ်တာအဲ့ဒါကိုသိတော်မူတော့မြတ်စွာဘုရားကဟိုကိစ္စကိုတောင်းကနေပြီးတော့ဟောတာပဲလှမ်းပြီးတော့ ရှေ့မှာဘွားကလည်းထင်ပေါ်လာတယ်အတိကတော့စံပင်ရှင်နဲ့ရောက်လာတဲ့သဘောမျိုးပါပဲအဲ့ဒါမျိုးအဲ့လိုပြောလိုက်တော့ရောက်လာပြန်တော့ပဲဘွားကလေးရောက်လာပြန်တော့ဘာဆုံးမစကားပြောလဲဆိုတော့ချစ်သားသောနာတဲ့သင်ဟာလူဘွားတော်ကစောင်းတီတတ်တယ်မဟုတ်လားဒါစမေးတော့ဘုရားရှင်တို့မြည်သည်သူနဲ့ကျွမ်းကျင်တဲ့ဘဝတွေနဲ့ပတ်သက်တဲ့ဤဆက်တဲ့တရားမျိုးဟောတာများပါတယ် ဒီမှာသူကဘောဒုဝတုံကဆောင်းကောင်းကောင်းတိတတ်တော့ဆောင်းပမာပေးပြီးတရားဟောတာခြေသာတော့နာတဲ့သင်ကလူပါတုံကဆောင်းတီးတဲ့အတတ်ပညာတတ်တယ်မဟုတ်လားမှန်ပါဗျာတတ်ပါတယ်ရှင်းပြအောင်ဆောင်းကျိုးတွေတင်းနေရင်တင့်ဆောင်းတာตาရตาตาရရကောင်းမွန်ဖြစ်ပါမလားမှန်ပါဗျာဆောင်းကျိုးတွေတိတ်တင်းလို့ရင်တော့မကောင်းပါရှင်ပြအောင် ခြေစားဒေါနာစောင်းကျိုးတွေကရော့လုံးနေရင်တော့စောင်းတာတာတာရကောင်းမှဖြစ်ပါမလားမှန်ပါဗျာတိတ်ရော့လုံးနေတဲ့စောင်းတာလည်းမတာရမကောင်းမှပါဗျာစောင်းကျိုးတွေမတင်းလုံးမရော့လုံးပဲတင့်တင့်ညီမြစွာ ရှိနေရင်သင်ရဲ့စောင်းတာတာယာကောင်းမွန်တယ်မဟုတ်လားမှန်ပါဗျာကောင်းမွန်ပါတယ်ဗျာခြေသားတော်နာအဲ့ဒီစောင်းတာဥပမာလိုပဲ ဆောင်းဥပမာလိုပဲတိတ်အားထုတ်လွှာခြင်းနဲ့ဝီရိယလွန်ကဲနေတဲ့အတွက်စိတ်တွေကပြန့်နေနေတယ်တိတ်လျှော့ကြလွင်လျှော့လွန်အားကြည့်နေပဲစိတ်ကလေးလံထိုင်းပြီးပြင်းရတဲ့စိတ်တွေဝင်လာတတ်တယ်ဒါကြောင့်မို့ဒီဝီရိယကိုတမာရီနဲ့ညီမြောင်ကျင့်ရမယ်တတ္တာကိုပညာနဲ့ညီမြောင်ကျင့်ရမယ် တတိယတော့ပိုးတယ်လို့လည်းမရှိဝိရိယနဲ့သတ္တာနဲ့ပညာဝိရိယနဲ့သမာဓိဒီအိန္ဒိရီ၅ပါးညီမျှမှုကိုထိုးထွင်းပြီးတော့သိပြီးတော့ကျင့်ပါတဲ့အဲ့ဒီအိန္ဒိရီ၅ပါးညီညွတ်တဲ့အခါမှာဖြစ်ပေါ်လာတော့ဖြစ်ပေါ်လာတဲ့ကမ္မထအာယုံဆက်ပြီးရှုပါတဲ့အဲ့ဒီနေရာနေမိတ်ပြီးဗုဒ္ဓကသူနေရာပြန်ကြွသွားတယ်ဗောဒီဇံပင်ကြီးနဲ့ပြန်ကြွတယ်ဒီမှာဗာပြောနေတာလဲဆိုဘုန်းကြီးတို့တွေတော်တော်များများဒီဗမာပြည်မှာဒီ ဖျားလောင်းဟိုဒုက္ခစီရဲ့ကျင့်တဲ့နေရာမှာဒီမှာစောင်းတန်တဲ့ဥမာပေးတာပြောချင်တာအဲ့ဒါမဟုတ်ဘူးညမှားနေတာတကယ်လည်းကြာမြတ်စွာဘုရားဟောခဲ့တာဒီရှင်သောနာကိုခေါ်တာမြတ်စွာဘုရားကဒီတရားထုတ်တဲ့ခါမှာဆရာမပြဘဲနဲ့ကိုယ်ပိုင်ညာနဲ့အဲ့လိုဆိုရင်စောင်းကဟိုတင်းပြလိုက်တင်းဒီတစ်မျိုးရော့ဒီတစ်မျိုးဆိုစောင်းအဲ့ရောဘယ်အဲ့နတ်ကဘုရားဆရာဖြစ်နေပေါ့ဒီလိုကျင့်ရမယ်မဟုတ်ဘူးဗျဘုရားလုံးမှာအဲ့လိုဆရာမရှိဘဲနဲ့ ပုပ်ပေသူနာနုသိတိဓမ္မေသူဘယ်သူမှမသိမပြပဲနဲ့သူကသူကျင့်ကြံအထုတ်လို့စက္ခုဥဒ္ဒဘာရီညာနာဥပါရဥဒ္ဒဘာရီပညာဥဒ္ဒဘာရီဆိုဓမ္မစကြာတော့ဒါဟောသွားဒါကိုပြောချင်တယ်ဒီဆောင်းဥပမာပေးပြီးဟောတာက ရှင်သောနာဟောတာဒါလေးလည်းပြောချင်တယ်နော်ဆောင်းဥမာလိုပဲနော်တခါတည်းကျို့ပြင်းပြင်းထန်တာအထုတ်တာတွေရှိတယ်ပြင်းပြင်းထန်တာအထုတ်လို့ရင်လည်းဘာဖြစ်လဲဝီရိယတွေတုန်ခဲ့တတ်တယ် ဝီရိယတွေလွန်ကဲသွားရင်လည်းတကယ်လက်တွေပိုင်းနဲ့ပြောကြအောင်ပေါ့နော်ဝီရိယလွန်ကဲတမာရီနဲ့ပြန့်ကျဲနေတတ်သည်ဝီရိယလွန်ကဲပြီးတော့တမာရီအားနည်းနေတဲ့ပုံကိုကြတော့ဗာလေအတိတ်ကအာယုန်တွေလည်းပြန်တွေးနေပြီတတ်တယ်နော်ဒီကငါအရင်တော့ဘယ်လိုအထုတ်ခဲ့တာဘယ်လိုဖြစ်ခဲ့တယ်ဘယ်လိုငြင်းချောင်းမှုတွေကြတယ်ဘယ်လိုအသိဉာဏ်တွေဖြစ်ခဲ့တယ်ခုကဘာမှလည်းမဖြစ်သေးဘူးဘာမှလည်းမတွေ့ဘူးဒါမျိုးတွေနဲ့ရှောက်တွေးနေတတ် ပြီးတဲ့ခါကျတော့နောက်မှလည်းအနာကအတူကြီးတွေလည်းဝင်လာဟိုနောက်ကဒါမျိုးအရှင်တို့ကလို့ရမှာရပါအောင်မလားဖြစ်မှာဖြစ်ပါအောင်မလားအတိတ်ကိုလည်းတွေးပြီးတော့ပြန့်လွင်နေအနာကအကြောင်းအရာတွေကိုလည်းတွေးပြီးပြန့်လွင်နေတတ်တယ်နော်အဲတော့အတိတ်တွေးကိုလည်းအတိတ်တွေးတွေပေါ်လာဒီအတိတ်တွေကိုသိပြီးတော့သိနေရတယ်သိနေဒီတိတ်တွေကရပ်သွားတယ်သိတယ်ဆိုတာသိညာနဲ့မှတ်တာသိတာပေါ့ဗျာမှတ်တယ်ပြောပြော ရှုတယ်ပြောပြောပေါ့ကြိုက်တယ်လို့ပြောပေါ့ဒီတွေ့ရှုတဲ့အခါမှာသိပြီးရှုရတယ်နော်ဒီတိုင်းလွတ်ထားလို့မရဘူးအနာဂတ်တွေးတွေဝင်လာရင်ဒီနာဂတ်တွေးကိုသိရတယ်သိနေကြတယ်ဆက်မဖြစ်မသိနေတော့သူကတော့ဖြစ်တယ်အဲ့ဒါတော့သိကြတယ်ဒါလေးမှတ်ထားမယ်အဲ့ဒီအတိတ်တွေးတွေရပ်သွားပြီးအနာဂတ်တွေးတွေရပ်သွားပြီးဆိုမှကိုယ်လက်ရှိပြစ္ဆုတ်ပအာယုံဆက်ပြီးရှုမှအဲ့လက်ရှိအာယုံမှာကတ်နေအောင်လုပ်ရအဲ့ဒါလေးပြောရ ခါကြောင့်ဝိရိယလွန်ခဲ့တဲ့ခါကျအဲ့ဒီအတွေးတွေဝင်တတ်တယ်ဒါဟာဘုန်းကြီးတို့ခုနကမကောင်းတဲ့အတွေးတွေပဲအဲ့ဒီအတွေးတွေဝင်လာရင်အဲ့ဒီတွေးတွေအတိတ်တွေးဆိုလို့ဒါကြောင့်မို့ဟိုမြောက်ကလာပါမှာငကွာသတင်းသုံးတာရှုမင်းဆရာတော်ကြီးစိတ်ဓာနုပဒနာသင်တာဟုတ်လားချုပ်မရှုနဲ့လှုပ်မရှုနဲ့ဆိုဒါမျိုးပြောတာအတွေးတွေပေါ်လာတချို့ကအတင်းကြီးအတိတ်တွေးတွေကိုချုပ်အတိတ်တွေးတွေကိုမစင်ဒီမမှတ်ဘူးပြော အဲ့ဒါတွေကိုအတင်းရပ်သွားအောင်လုပ်တယ်ရအောင်လုပ်ပြီးတော့မှသူကအတင်းကိုယ့်ရဲ့ရှုမှတ်နေကြအာရုံအတင်းဆွဲပြီးတော့အဲ့လိုလုပ်လို့မရဘူးဗျာသူကအတင်းကိုချုပ်ထိမ့်ချုပ်ပြီးမရှုအောင်ကျော်အတိတ်တွေးတွေပေါ်လာအတင်းထိမ့်ချုပ်တာလေနောက်ကတွေးတွေပေါ်လာအတင်းထိမ့်ချုပ်တာပြစ္ဆုတ်ပါအာရုံမှာတဲတဲမဲမှအဲ့လိုလုပ်လို့မရဘူးအတိတ်တွေးတွေပေါ်လာရင်လည်းပဲမထိမ့်ချုပ်ပါနဲ့သူ့ကိုတိပြီးမှ မှတ်လိုက်ပါအနာဂတ်တွေးတွေပေါ်လာရင်လည်းသူ့ကိုမထိတ်ချုပ်ပါနဲ့သူ့ကိုသိပြီးမှမှတ်သိပြီးမှရှုပေါ့အဲ့ဒါကိုရပ်သွားပြီဆိုမှပြစ်ဆုံးပါနော်တချို့ကြအတိတ်တွေအနာဂတ်တွေအတင်းထိတ်ချုပ်ထိတ်ချုပ်ပြီးတော့ပြစ်ဆုံးပါရုံကိုအတင်းမရအောင်လှုပ်ရှုလာအဲ့ဒါကိုပြောတယ်ဒါကြောင့်မို့ရှုမဆရာတော်ကြီးမိန့်တဲ့စကားလေးကောင်းပါတယ်ချုပ်မရှုအောင်လှုပ်မရှုအောင်ဆိုတော့အတွေးတွေပေါ်လာရင်အဲ့ဒီအတိတ်အတွေးတွေကိုပါပြီးထိတ်ချုပ်လိုက်တယ်အာထိတ်ချုပ်ပြီးပြစ်ဆုံးပါရုံမပေါ်ပေါ်အတင်းလှုပ်တယ်ပေါ့ဗျာ ဖောက်မိကဖောက်မိအာယုံဝင်လေထွက်လေဝင်လေထွက်လေအာယုံအတင်းကပ်ပြီးတော့လှုပ်ရှုတော့အဲ့ဒါမျိုးလှုပ်မရှုနဲ့ပြောတယ်အတိတ်တွေးတွေပေါ်လာပါမလို့အတိတ်တွေကိုသိပြီးမှရှုပါရပ်တော့ရှုပါသိနေရပ်ပါလေဗျအနာဂတ်တွေးတွေပေါ်လာရင်နာဂတ်တွေကိုသိအောင်လုပ်ပါသိပြီးမှရှုပါသိနေနဲ့ရပ်ပါလေအဲ့လိုအတိတ်တွေးတွေရပ်သွားရင်နာဂတ်တွေးတွေရပ်သွားပြီဆိုမှပြစ္ဆုတ်အာယုံပြန်ကအဲ့ဒါဆိုလို့လို့ကလာသူကသူပေါ်ပါထူလောက်ရှာမလို့ အဝိရိယလွန်ကဲတမာရီအားနည်းနေလို့ချင်းအဲ့ဒီလိုစိတ်တွေကအတိတ်တွေးတွေဝင်လာတတ်တယ်နာဂတွေးတွေဝင်လာတတ်တယ်အဲ့ဒါကိုရှေးရှေးဆရာတော်ကြီးကဝိရိယလွန်ကဲတမာရီနဲ့ပြန့်ကျဲနေတတ်သည်ဒါကတော့ကမ္မထမ်းဆရာကြီးအများပြောကြတော့ဗောဗျာဒီလိုပဲရှုမှတ်နောက်တစ်ခါကျတမာရီလွန်ကဲဝိရိယနဲ့ဝိရိနဲ့ပြင်းတွဲနေတတ်သည်တမာရီလွန်ကဲနေရင်ဒီအာယုတကလေးကိုအကြာကြီးစိတ်ဆိုင်ပြီးမှတ်နေရတော့ မှတ်နေကနူးညံ့လာတယ်အာယုန်တွေကတိမ်မွေ့လာတယ်ပြင်းလာတယ်အိတ်ချမ်းလာနိုင်မိလာတယ်အဲ့ဒါပဲအာယုန်ဟာဒါကြီးတဲ့ထပ်တလဲလဲမှတ်နေထပ်တလဲမှတ်လာတော့အဲ့ဒီကနေပြေးပြေးနဲ့ညီငွေလာပြီးတော့တချို့ကြလည်းလေဒီမှိုင်းမှိုင်းနဲ့ဟိုတမာရီချုပ်တာမျိုးလည်းဖြစ်တော့ပါခါကျလေးလံထိုင်မှပြီးငိုက်သွားတော့ဖြတ်လည်းငိုက်ကြပါဒါမျိုးတွေလည်းဖြစ်တယ်အဲ့လိုမျိုးမှတ်မကောင်းတာတွေဖြစ်တယ် ငှိုက်သွားပြီအဲ့ဒီဖက်ကလည်းငှိုက်ပြီးနိုးလာရင်တော့မလို့ကောင်းပြန်တယ်ဟုတ်လေအိပ်ပျော်သွားရင်အဲ့ဒါမျိုးနော်အဲ့ဒီလိုမျိုးဖြစ်လာရင်ဒီအာယုံနဲ့လည်းတိတ်နူးညံ့နေတယ်လူကလည်းဟိုမှားတာပြင်းလာညင်းငွေ့လာဝီရိယတွေပြန်တင်ရတယ်။တမားရီအားကောင်းရင်ဝီရိယအားနေနေတာ။အဲဒီခါကျအာခန္ဓာကိုယ်လည်းဒီလိုမှတ်မှပေါ့ပြန်မှတ်ခေါင်းကလည်းမှတ်မှထတင်းတင်းချင်းလို့ရတယ်။သာမန်လို့လို့မရအောင်နော်ဒီမှာအထူးဝီရိယလို့တယ်။အထူးတတိဘာလို့တမားရီက အားကောင်းနေတာဝိရိယနဲ့အားနည်းနေအဲ့ဒီကာလမျိုးဆိုရင်များသောအားဖြင့်အိတ်ချင်ငိုင်မိတဲ့ပုံကုမျိုးတွေပေါ့နော်အဲ့လိုပုံကုမျိုးဆိုရင်တော့ဒါတွေကိုနော်မှတ်ချင်ပါလို့လည်းခါကိုလည်းဖြောင်းမှတာခေါင်းကိုလည်းမမထားမှတ်ဆရာအားရအထူးကြောင်းကြဆိုင်မှနော်ကာယိကဝိရိယလိုတယ်စေတသိကပေါ့ခါမှတ်တာတော့ခေါင်းမှတ်တာဒါကာယိကဝိရိယစေတသိကဝိရိယဆိုတော့အာဒီအမှတ်အာယုံမလွတ်မရရအောင်လို့မကတ်ကအောင်လုပ်မယ်နော် ဉာဏ်ပါတဲ့ဝိရိယဉာဏ်မပါတဲ့ဝိရိယဉာဏ်ပါတဲ့ဝိရိယဆိုငါကပ်အောင်ဘယ်လိုမှတ်ရမလဲကပ်အောင်ဘယ်လိုလုပ်အောင်မလဲဉာဏ်လေးနဲ့စဉ်းစားကြည့်ကိုယ့်ကိုသိတဲ့တခါတည်းပြီးကြဟိုကမ္မဋ္ဌာန်းဆရာကြီးတိတ်အာမကုန်တဲ့တခါတည်းကိုကဘယ်လိုရှုမှတ်ကြည့်ရင်ငါဘယ်လိုကပ်သွားရဲဆိုတာသိတယ်ဒါကြောင့်ကိုရှုမှတ်လို့ကောင်းတဲ့ပုံစံလေးတွေလည်းမှတ်ထားတယ်ဟောငါဘယ်လိုမှတ်လိုက်လဲခါတည်းလေးသိပ်ဆင်ပြေတာပဲအာမျိုးလေးတွေပေါ့နော် အဲ့ဒါမျိုးလည်းတတိထားပြီးတော့ရှုတတ်ဖို့အရေးကြီးတယ်ဒီတော့မကဘောဗျာနောက်တော့ပြောပါမယ်ဟိုဓမ္မနုပဒနာပိုင်းညဌိနာမိတာပဲဖြောင်းနည်းတွေနဲ့ပဲဖြောင်းအောင်မှတ်နိုင်လည်းပဲဒါကတော့နိုင်သွားတတ်ပါတယ်အဲ့တော့ဒီနေရာမှာဌိနာမိတာနဲ့ဆန့်ကျင်ဘက်ကဝိတက်ပဲအဲ့ချိန်ငါမျိုးတွေပါငါမျိုးမှုတွေပေါ်လာရင်သူကစဉ်းစားပေးရတယ်တွေးပေးရတယ်အဲ့ချိန်ငါမျိုးတဲ့ပုံပေါ့ တခုတည်းကြံတွေးနေနဲ့အိတ်ချင်းခံမိတဲ့စိတ်ကမဖြစ်ဘူးဘုန်းကြီးတို့ကိုအိတ်မပြောတဲ့ညတွေလေကိုယ့်အကိုပြန်သုံးသပ်ကြည့်ပါ အတွေးတွေဝင်နေအာအထီအိတ်ကိုအိတ်မပြောဘူးအဲ့လိုပဲဒီတွေးတဲ့နေရာတော့ဓမ္မကောင်းတဲ့အာယုံတွေးရတယ်နော်ကောင်းတဲ့အာယုံတွေးရနောက်မှမကောင်းတဲ့အာယုံတွေတွေးနေတော့ပိုရှုပ်ကုန်တယ်ကောင်းတဲ့အာယုံကောင်းတဲ့အတွေးတွေပေါ့နော်ကောင်းတဲ့တရားလေးတွေပေါ့တွေးနေမယ် ဒီတရားလေးတွေတွေးနေမယ်နဲ့နဲ့တဲ့တရားလေးတွေတွေးနေမယ်ဒါမျိုးလေးတွေတွေးပေါ့ကောင်းတဲ့အာယုသုံးဖို့ကောင်းတာလေးတွေကုသိုလ်ကောင်းမှုလုပ်တဲ့စိတ်လေးတွေရဟဝိချင်းတဲ့စိတ်လေးတွေတွေးနေမယ်ရဟဘယ်လိုဝေရမလဲယောဂီဘယ်လိုလုပ်ရင်ကောင်းမလဲတရားဘယ်လိုအထောက်ရင်ကောင်းမလဲအစာကြီးလို့ပေါ့ကောင်းတာလေးနိခမဝိတက်ခေါ်တယ်ယောဂီလုပ်ချင်တာသီလရှင်လုပ်ချင်တာရဟဝိချင်းတာကိုယ်ဝိချင်းတာဒါတွေကတော့နိခမ အောင်ဇံရအောင်ဘယ်လိုအထောက်ကောင်းမလဲဝိပဿနာဉာဏ်ကြီးဖြစ်အောင်အထောက်ဘယ်လိုကောင်းဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုအထောက်ရမလဲဒါမျိုးတွေတွေးရအောင်ကုသိုလ်တရားတွေဖြစ်အောင်ဘယ်လိုလုပ်အောင်လဲဒါလေးတွေတွေးဒီဌိနာမိတာပျောက်သွားနိုင်ပါတယ်ဒီလိုလဲလုပ်ပေးရနောက်တစ်ခုကတော့ဒီစိတ်ကိုလည်းဝိရိယတန်တမာရီနဲ့ညီမျှသွားဘယ်လိုလုပ်လို့ရလဲဆိုပြန်ပြီးတော့ခုနကောင်းတာလေးတွေတွေးတော့ဘယ်လိုတွေးရမလဲဟောအခုချိန်မှာငါကံကောင်းလို့သူဖြစ်လာတာ ကံကောင်းလို့ဗုဒ္ဓသာနာနဲ့ကြုံတွေ့ရတာကံကောင်းလို့လူဖြစ်လာပြီးဗုဒ္ဓသာနာနဲ့ကြုံရတယ်ပြီးတော့ငါမှမျက်စိနားလျာကိုယ်စိတ်ဆိုတဲ့နော်အင်္ဂါခြေလက်တွေနဲ့ပြည့်စုံဖြစ်နေတာအဲ့ဒီတော့မကငါမှသူတော်ကောင်းတရားတွေနဲ့ဟိုစိတ်တန်းရနာခွင့်အထောက်ခွင့်ရနေတယ်ပြီးတော့ငါမှလည်းမှန်မှန်ကန်အတွေ့အမြင်အယူဆတွေရှိနေတယ် ဒီလိုအခွင့်အရေးတွေရတော့ငါစူးစမ်းအထုံးမှကောင်းမယ်မရရအထုံးမှကောင်းမယ်အဲ့လိုစိတ်ကိုအားပေးရင်လည်းပဲဝိရိယနဲ့တမာရီအညီမျှသွားတတ်ပါတယ်အဲ့လိုလည်းတခါတလေဆင်ញင်ပြရတာပေါ့နော်ဒါကြတော့တနည်းနဲ့တော့မရဘူးနီးမျိုးစုံသုံးရတယ်ဒီနီးမြရင်နောက်တနည်းဒီနီးနောက်တနည်းမြနောက်တမျိုးအဲ့လိုသုံးရတယ်ဒါမှအဆင်ပြေတယ်နောက်ဘုန်းကြီးတို့ဘာလို့ရသေးလဲဆိုဒီဝိရိယ အာနေနေရင်ဝိရိယဖြစ်ကြောင်းခုနသမารိယအကောင်းတဲ့ဝိရိယအာနေနေဝိရိယဖြစ်ကြောင်းတရားတွေကိုတကဆင်ញရတာပေါ့သူကတော့အများကြီးပါဝိရိယဖြစ်ကြောင်းနေဒီကိစ္စတစ်ခုခုကိုကပြုလုပ်ပြီးပြဖြစ်တယ်ပြုလုပ်ခံပြီးဖြစ်တယ်ခီးသွားလာပြီးစားဖြစ်တယ်ခီးသွားကနေဖြစ်တယ်ကျမ်းမာပြီးစားဖြစ်တယ်ကျမ်းမာစားဖြစ်တယ် အစာရည်သာလုံလောက်စွာမရတာဖြစ်တယ်အလွန်ပေါ်များတာဖြစ်တယ်ဒီသူကတော့ဝိရိယဖြစ်ကြောင်းရှစ်မျိုးပြောကြတယ်ပေါ့နော်အဲ့ဒီထဲမှာအော်ငါအရင်ကအလုပ်ဆရာတစ်ခုရှိနေလို့ဒီတရားအလုပ်ကမလုပ်ဖြစ်ဘူးအခုတော့ဒီလုပ်ကိစ္စပြီးသွားပြီအဲ့ဒီလုပ်ကိစ္စလုပ်နေတော့ငါတော့ဒီတရားတွေလစ်ဟင်းခဲ့ရတယ်ဒီတရားတွေနာတာလွတ်သွားတယ်ဒီတရားအလုပ်တွေလွတ်သွားတယ်အခုဒီကိစ္စပြီးသွားပြီအဲ့လိုဆင်ញင်ပြီးတကယ်အထောက် ဒါဆိုတော့ဝိရိယဖြစ်လာတော့နောက်တစ်ခုကတော့ငါမှကိစ္စတစ်ခုကပေါ်လဲရစရာရှိသေးတယ်အဲ့ဒါတွေပေါ်လာရင်တော့ငါလုပ်ဖို့ရမလွယ်ဘူးဒီကိစ္စတွေပေါ်မလာခင် ခုချိန်မှာအင်းတိုင်းအားတွေအထုတ်မှာပဲအဲ့လိုစဉ်းစားတော့ဒါကတော့ဒီတစုံတရားလောကိစ္စပြီးတဲ့ချိန်သို့မဟုတ်ပြီးကန်ဒီချိန်မျိုးဒါမျိုးစဉ်းစားတော့ ခီးသွားမယ်ခီးသွားပြီဖြစ်တော့ငါခီးသွားနေလို့ဒီလိုသူတို့ကောင်းလုပ်တယ်ငါလက်သွားလက်ဟင်းသွားတယ်ဟိုဒီသွားတော့တခါကြတယ်ကိုကမိသားစုရှိတယ်မိသားစုကသွားကျင်တော့လေကိုကလိုက်ရတော့အဲ့လိုမျိုးကိုမလိုက်ချင်မယ်လို့မိသားစုကရှိသေးတာဆိုသွားလာတော့သာသမီတွေရှိတယ်ဆိုသွားလာဒါမျိုးကြီးကြည့်ရတော့ဟော အချင်းကြလဲလွတ်သွားတော့ဟောငါခီးသွားလို့ဒီရပ်ကတရားမနာလေရဘူးတရားမထုတ်လေရဘူးပြန်လာတဲ့ခါကျတော့ ဒီတစ်ခေါက်တော့ငါရအောင်လုပ်ပါမယ်နောက်တစ်ခါလည်းသွားဖို့လာဖို့ခီးသွားဖို့လာဖို့ကရှိသေးတယ်ဆိုရင်တော့နောက်ခီးသွားဖို့လာဖို့ကြုံနိုင်ငါပြတ်ဦးပါမယ်ဒီချိန်ရတဲ့ချိန်တွေရအောင်လုပ်ပါမယ်ခီးသွားလာမှုနဲ့ပတ်သက်ပြီးတော့အဲ့ဒီနှစ်မျိုးဆင်ញင်ပြီးတော့ဝိရိယကိုတိုးပြီးလုပ်လို့ရတယ်နောက်တစ်ခုကကျမ်းမာရေးနဲ့ပတ်သက်နော်မကျမ်းမာ ဖြစ်နေတဲ့ချိန်မှာပေါ့အဲ့ဒီချိန်မှာတော့ငါကျမ်းမာရေးမကောင်းလို့ကောင်းကောင်းမွန်ကိုတရားမထုတ်နိုင်ဘူး ခုတော့ကျမကြီးပဲကောင်းတော့ပြီစူးစမ်းလုပ်ပါမယ်ဒီလိုနောက်တစ်ခုကနောက်တစ်ချိန်မှလည်းငါဒီလိုကျမကြီးမကောင်းတာတွေဖြစ်လာနိုင်တာပဲတကယ်ကျမကြီးမကောင်းလာရင်ငါတို့လုပ်နိုင်မှာမဟုတ်ဘူးခုချိန်တော့စူးစမ်းလုပ်ပါမယ်ဒီကျမကြီးနဲ့ပတ်သက်ပြီးတော့နှစ်ခုပေါ့နော်အလုံးနဲ့ပတ်သက်ပြီးနှစ်ခုခီးသွားလာပြီးနဲ့ပတ်သက်ပြီးတော့နှစ်ခုကျမ်းမာရေးနဲ့ပတ်သက်ပြီးနှစ်ခုအစာတောင်းနဲ့ပတ်သက်ပြီးနှစ်ခုပေါ့နော်အစာတောင်းနဲ့ပတ်သက်ပြီးတခါတလေအစာရတွေလုံလုံလောက်မရဘူး နော်စာရေးသားတွေရှားပါပြီဆိုဟောစာရေးသားတွေရှားပါနေတယ်ငါတရားကိုထုတ်ခွင့်မသားခင်အလုပ်တွေလုပ်ကြတော့စာတော်ရေးပြည်စုံဒီတော့ဒီစာရေးသားပြည်စုံမှငါအလုပ်လုပ်နေရတယ်ငါတရားတွေလက်လွတ်ခဲ့ရတယ်စာရေးသားတွေပြည်စုံတဲ့အခါကျဟောစာရေးသားတွေဒီလိုကိုငွေကြေးလေးတွေပြည်စုံလာတဲ့အခါကျဟောဒါလေးတရားလေးတော့ကြိုးစားအထောက်အမှပဲအဲ့ဒီလိုပေါ့ဒါတော့ဝီရိယဖြစ်ကြောင်းရှစ်မျိုးလို့ခေါ်တယ် နော်ဒါတွေကိုဆရာတော်ကြီးကတော့ဗာရေးကြတယ်ကာမမကခေလညာပိဏလေးဒီဝိရိယဓမ္မဝတ္ထုပြအထမတ်လေးဤရောဒီလိုပြောကြတာဒါကတော့ဝိရိယဖြစ်ကြောင်းတရားပေါ့ဝိရိယတမာရီလွန်ခဲ့ဝိရိယအားနဲ့နေဒီလိုဝိရိယဖြစ်အောင်ပြန်လုပ်မယ်နောက်တစ်ချက်ကျတော့ဝိရိယလွန်ခဲ့ပြီတမာရီအားနဲ့နေရင်ဝိရိယဖြစ်ကြောင်းတရားတွေကိုလောက်ရတယ် နော်ဝိရိယအဲတမာရီဖြစ်ကြောင်းတရားတွေပေါ့ပြောင်းပြန်ဖြစ်နေဝိရိယကလွန်ခဲ့ပြီးတမာရီအားနဲ့နေတမာရီဖြစ်ကြောင်းတရားတွေလို့ဒါတွေတော့ဘုန်းကြီးတို့ဟိုဖာတုက6မျိုးဆိုပြောခဲ့ပါဒါတမာရီကြီးပွားကြောင်း6မျိုးဆိုဘုန်းကြီးတို့ဒီပရိက္ခဏမှာ ပြောခဲ့တယ်လေစိတ်ဓာဖာတုကတတိဓာဖာတုကခဏကလည်းခုနတက်တောင့်တက်တာနော်အခုဓမ္မကြီးတို့ဓမ္မကြီးဓမ္မကြီးတို့ကိုတရားတွေလုပ်နေကြတယ်ကို ခန္ဓာကိုယ်ကဘယ်လိုထိုင်မှအဆင်ပြေမလဲပေါ့ဘုန်းကြီးတို့ဆိုဒီခါလေးခါနာတာတွေကဒီလိုမိပြီးထိုင်မှအဆင်ပြေတယ်အဲ့ဒါမှကြာကြာအထုတ်လို့ကောင်းတယ်ကိုယ်ခန္ဓာကိုယ်ကိုယ်တက်တောင့်တက်တာဖြစ်အောင်ဖာတုကဖြစ်မှစိတ်ကတည်ငြိမ်တယ်စိတ်ကိုယ်ကတက်တောင့်တက်တာနေတာရှိနေမှတမာရီကဖြစ်အောင်လုပ်လို့ရတယ်ကိုယ်တက်တောင့်တက်တာမရှိရင်မလွယ်ဘူးကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်တို့အရာတွေလဲမှာပေါ့ဗျာကျမ်းမြုံမှာမထိုင်တဲ့ပုဂ္ဂိုလ်ကခုံနဲ့ထိုင်ပေါ့ဒါမျိုးလေး တတိရဘာသူကဖြစ်အောင်လုပ်ရစိတ်တဘာသူကဆိုစိတ်ကိုငြိမ်အောင်တည်အောင်အရင်လုပ်ရဒါကြောင့်မို့တရားထုတ်တဲ့ခါကျဘုန်းကြီးတော်ဘာလုပ်ရလဲဆိုစိတ်ကြည်လင်အောင်ဆိုဘုရားကုံတော်စပွားတယ်ဒါမှမဟုတ်အတွေးတွေမကောင်းတဲ့အတွေးတွေပူပန်တဲ့အတွေးတွေရရတယ်တချို့ကိစ္စတွေစိတ်ကို အေးတော့ငြိမ်အောင်လုပ်ရတချို့ကကိုပူးနေတဲ့အတွက်လည်းဘာမှမထူးကိုလုံနိုင်တာလုံလားမလုံနိုင်တာဖြတ်ချပြရသာသမီလေးတွေနဲ့ဖြစ်ဖြစ် ုန်းကြီးတို့လည်းတပည့်တစ်ပါးအနေနဲ့ပြည်တယ်ကြောင်းနေပြီပြီလုံနိုင်မြလို့ရတော့ဗောဗျာတခါပြေကံနဲ့ဆင်ញင်အေးသူတို့လည်းသူတို့ကံနဲ့သူတို့ဖြစ်လာတာပဲငါလည်းငါကံနဲ့တတ်နိုင်မြတော့ပြောဆိုဆုံးမတာပဲပြောဆိုဆုံးမရင်မရချင်းကြောင့်တာကြီးစိတ်ပင်မမခံနဲ့စိတ်ပင်မနေရင်ဒီလိုတရားထုတ်တဲ့ခါကျဘလုံးမအဆင်မပြေဘူးစိတ်ကအေးအောင်လုပ်ရတယ်ငြိမ်းအောင်လုပ်ရတယ်စိတ်အေးနေငြိမ်းနေမှစိတ်တဖာပိကဖြစ်တယ် စိတ်ဓာတ်ဘာသူကဖြစ်မှာဘုန်းကြီးတို့တူတရားအထုတ်ရတာအဆင်ပြေတယ်အာရဘာသူကအစာရလည်းမြတ်တောင်စားတယ်မစားဘဲနေနိုင်လေမစားဘဲနေလည်းအဆင်မပြေဘူးစားလို့မြိုင်လည်းအဆင်မပြေဘူးဒါပြောမိမိကိုစားကျင်တာလေးကိုမြတ်မြတ်တတစားတော့သေနာသနာဘာသူကဆိုဒိတ်စိတ်တဲ့ငြိမ်သက်တဲ့နေရာမျိုးမှာသွားရရတယ်သူတပည့်ဒူသံဒူသံဒိတ်စိတ်တဲ့နေရာမျိုးပေါ့ ပုဂ္ဂလဘာသူကအခုတရားထုတ်နေဒါကိုယ့်အိမ်ကိုဆိုကိုယ့်အိမ်သားချင်းချင်းဆင်ပြေရတယ်အိမ်မှာရှိတဲ့လူကဆင်မပြေဘယ်လိုမှတရားမရနိုင်ဥဒုဘာသူကခုလိုပေါ့ပူလိုက်အခုတော့အေးလာအေးလာပြီလေဒီလိုအေးတဲ့နေရာမှာတက်တောင်တက်တာပြန်ဘုန်းကြီးတို့လည်းဒီမှာနည်းနည်းအေးလာခြုံသွားတာတက်တောင်တက်တာလေးအဲ့လိုခြုံတယ်ဒါကတော့ခွန်ကြီးတို့ဝိရိယလုံဝိရိယအားနဲ့ဝိရိယဖြစ်ကြောင်းတမာရီ အားနဲ့လားတမာရီဖြစ်ကြောင်းဒါပြောရနောက်တစ်ခုကတော့တတ္တာနဲ့ပညာညီမြောက်အောင်ကျင့်ရမယ်ဒါလေးပြောတာဒါလေးနည်းနည်းပါးပါးပြီးအောင်တော့ပြောလိုက်မယ်နော်တတ္တာလွန်ခဲ့ပြီပညာနည်းနေလွယ်မနေတတ်သည်တတ္တာလွန်ခဲ့ပညာနဲ့လွယ်မနေတတ်သည်ရှေ့ရှေ့ဆရာတော်ကြီးဆုံးပါဇန်တရားပဲအထုအထုဝိပဿနာတရားပဲအထုအထုနော်ဒီဇန်တရားတွေအထုလာတယ် ပီတိပတ္တိလေးတွေဖြစ်တတ်တယ်ဝိပဿနာအထုတ်လာရင်လည်းပဲဒီပီတိပတ္တိလေးတွေဖြစ်လာတယ်ဖြစ်တတ်တယ်အဲလိုပီတိပတ္တိလေးတွေဖြစ်လာတဲ့အခါကျတော့ဖရာတရားတန်ခါပေါ်မှာဆရာသမားတွေပေါ်မှာသိကြည်ညိုလာတယ်တရားတရားတွေဖြစ်လာတယ်ဖြစ်လာတော့ဗာဖြစ်လာတယ်မိဘတွေဆွေမျိုးသားချင်းတွေတရားမထုတ်သေးရင်တငယ်ချင်းတွေတရားမလားတရားထုတ်ဖို့တိုက်တွန်းလို့တိုက်တွန်းလို့တဲ့အကြံအတွေးတွေဖြစ်တတ်တယ်သူတို့တွေဟာဒီတရားစိတ်ဝင်စားပြောဟောခြင်းနဲ့စိတ်တွေဖြစ်လာတယ် ကိုကတရားရှုမှတ်ရမယ်စာဒီပီတိနဲ့ခုနပီတိပတ္တိပေါ်လာဒီခံစားမှုတွေခံစားပြီးတော့ဉာဏ်နဲ့မိဘတွေဆွေမျိုးသားရဲ့တငယ်ချင်းတွေအရှုမှတ်တော့မယ်သူတို့ကိုဒီတရားလမ်းစဉ်ကြောင်းဆွဲခေါ်ဖို့ပဲစဉ်းစားနေတာအဲ့ဒါတွေပဲတွေးနေတာကိုလောရမဲ့လောကလွတ်သွားပြီးတော့အဲဒီယုံကြည်မှုတွေအကဲပြီးအလွယ်မားတွေတွေးတယ်လို့ဒီလိုပဲပြောရတော့ တရားလောကလွတ်ပြီးတော့ကြံတဲ့အတွေးတွေဝင်တာကိုအလွယ်မှာတွေးတယ်လို့ခေါ်ပါတယ်နော်နောက်ပညာလွန်ကဲတရာနဲ့ဆင်းလဲကောက်ွယ်သည်ဇံလန်းနေသွားရင်ဇံရောက်ဘယ်လို ရှုမှမယ်လေ့လာတော့ဗောဗျာနော်ရဘာနမိတ်ရအောင်လုပ်နမိတ်ရအောင်ခံမြအောင်လုပ်နော်နောက်ပြီးတော့ဒီဇံစေတသိက်တွေဟာဇံတရားတွေကဘယ်မှာဖြစ်တယ်ဘယ်လိုဝင်စားရတယ်ဒါတွေသိအောင် တချို့ကြတော့အဲ့ဒီတိတိကျမသိဘူးလာမန်တိတုကိုတကယ်ကိုဇံရပြီထင်ပြီးတော့နော်ဒါကိုဇံငါတော့ဇံရပြီဒီလိုထင်တာရှုမှတ်တဲ့နေရာလည်းလွဲတယ်ဇံရအောင် လုပ်တဲ့နေရာလည်းလွဲတယ်အဲ့ဒါသေချာမလေးလာတော့ဒါကြောင့်မို့ဇံမိုင်းသွားခြင်းတဲ့ပုဂ္ဂိုလ်ကလည်းပရမနမိတ်ခံမြအောင် လုပ်တာလို့နမိတ်ခံမြလာရင်ဒီနမိတ်ကိုဘယ်လိုခံမြအောင်လုပ်တာဒါလည်းသိရတယ်နော်ဘယ်လိုကူရအောင်လုပ်တဲ့နေတွေသွားမစင်းစားနဲ့ ခံမြဲအောင်လုပ်ပြီးနောက်ပိုင်းမှာဆိုင်ကားတွေဆင်ញင်တဲ့အခါဘယ်လိုဆင်ញင်မလဲဒါတွေသိရမယ်ပြီးမှဇောင်းဝင်စားတယ်ဆိုဘယ်လိုဗရမဇန်ရတယ်ဆိုဘယ်လိုဒါတွေသိရမသိဘဲနဲ့တာမန်ချံကလေးဟိုကိုယ့်အကိုဇန်ရတယ်ထင်နေတတ်တယ်ပြီးတဲ့အခါကျဝိပဿနာအထုတ်လည်းဒီတိုင်းပါပဲကျိုးသဘောနာမကြောင်းကျိုးနေစာဒုက္ခဒါတွေသိအောင်လုပ်ရတာတချို့ကဒါတွေသိအောင်မလုပ်ဘဲနဲ့တာမန်ဆင်ញင်သိနေတာတကယ်ကျင့်ကြံသိတာမဟုတ် အဲ့တော့ဘယ်လိုဖြစ်နေလဲဆိုဒီကဇန်ကိုတကယ်နမိတ်ရအောင်မလို့ပဲတမရှန်ကလေးဇန်ထင်ဇန်ထင်ပြီးတော့ဘာလို့လဲဇန်ရတာပဲဒီလိုဖြစ်နေတာတဘာဝယုံနံဒီကြောင်းကြိုးတရားတွေဒါတွေကိုနေစာတုကသိအောင်အတော့ဒါတွေငါသိနေတာပဲဘာလို့ပင်မခအထုတ်ဆရာလို့လဲဒီလိုစိတ်တွေဖြစ်တတ်တယ်။ဒါဆိုရင်ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ကတာမန်တိလောက်ကိုငါသိထင်ပြီးတော့ဝေဘာမှုတွေဆက်ဆင်းမှုတွေဒါနဲ့ချိန်များနေတယ်။ နော်ပညာလွန်ကဲလာရင်သူကဝေဘာမှုတွေဆန်းစစ်မှုတွေများယုံကြည်မှုတွေနဲ့တော့အပြစ်ရှာနေတတ်တာများတယ်အဲ့ဒီပုံကုမျိုးကလည်းဘယ်လိုမှတရားမရနိုင်တရားတရားလွန်ကဲရင်လည်းမရနိုင်ပညာလွန်ကဲရင်လည်းမရနိုင်ယုံကြည်မှုနဲ့ယုံကြည်မှုကပညာပါမှ ကောင်းတယ်ပညာလည်းယုံကြည်မှုပါမှကောင်းတယ်ယုံကြည်မှုတတ်တဲ့ပညာတတ်တဲ့ဆိုဘယ်နည်းနဲ့မှဆင်မပြေဘူးနော် ဒါကြောင့်မို့တတ္တာနဲ့ပညာညီမြောက်ခြင်းမှာညီမြောက်ခြင်းဖို့ဆိုပါလို့တတိပေါ့ဗျာတတိကတော့ပို့တယ်လို့လည်းမရှိဘူးမှတ်နေရအာယုံကိုတတိကနေအောင်ကြိုးစားပေါ့တတိကနေအောင်ကြိုးစားရင်တရားတရားတွေလွန်ကဲမသွားဘူးမှတ်နေတာအာယုံမှာပညာလွန်ကဲမသွားတတိကောင်ကြိုးစားပေါ့တတိကောင်ကြိုးစားနေဒါမလွန်ကဲတော့ပေါ့တတိကတော့ပို့တယ်လို့လည်းမရှိဘူးပေါ့နော်အဲ့ဒီလိုအင်းဒီတွေ၅ပါး ညီမြောက်အောင်ကျင့်ရမယ်ဒါကိုပြောလို့ရင်ပေါ့နော်သူက6နိုင်နဲ့3နှစ်ရှိသွားတယ်ဒီလောက်နဲ့တော့မယ်နော်အဲဒီနေ့ခုနကရှင်သောနာအကြောင်းဆက်ပြောရင်ပေါ့လေသူကတော့အများကြီးကြံနည်းနည်းကြံသေးတယ်ပြောတယ်ရှင်သောနာအကြောင်းဆက်ပြောအဲ့ဒီလိုနဲ့ဒီအင်းဒီ၅ပါးကိုညီမြောက်အောင်ကျင့်လိုက်တဲ့ခါကျရှင်သောနာဘုရား ဆုံးမတဲ့အတိုင်းပေါ့လေရှုမှတ်လိုက်ရှုမှတ်ရှုမှတ်ရင်လည်းသူကမညာဖွညာရပါတယ်ပေါ့ဗျာ ဒါကြောင့်မို့ခွန်ကြီးတို့တရားထုတ်တဲ့ခါကျအဲ့လိုပထမအင်းနေ၅ပါးညီမြောင်ခြင်းနောက်ပထမတော့တတိကအောင်ကျန်တော့အင်းနေ၅ပါးညီမြောင်ခြင်းခြင်းခြင်းနဲ့မညာဖွညာရအောင်ခြင်းမို့လုပ်ပါတယ်ဒါကြောင့်ဒီနေ့ဒီလောက်နဲ့တိတ်မယ်နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြတဲ့မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။